ပဋိစ္စသမုပ္ပါပိုင်းနဲ့ပတ်သက်လို့ဟိုတနေ့ကအဖြေအောင်အကြောင်းလေးပြောမိတယ်မိတ်ကြိုင်ခဲ့တယ်နော်ဒီဘိုင်းကဟိုဘုန်းကြီးပြောခြင်းတဲ့အဓိပ္ပာယ်ကတော့လက်တွေ့ရှုတဲ့အချိန်ခံပါလဲရှုတတ်အောင်လဲတကြောင်ဒီပြဿနာလေးတွေဘာကြောင့်ဒီလိုဖြစ်တယ်ဆိုတာလဲသိစေခြင်းလို့နော်ဟိုတနေ့ကယောဂီတယောက်ကပုံစံဆိုပြီးတော့ ခေါင်းစဉ်နဲ့ဘုန်းကြီးပြောခဲ့ဘူးတယ်ဒီယောဂီကအဖြူရောင်ကသူ့ကိုလွှမ်းမိုးထားတဲ့အတွက်၃၄ရက်လောက်၄၅ရက်လောက်မေ့နေမျောနေတဲ့ပုံစံမျိုးလို့ယူဆရတယ်နော်အဲဒါကြောင့်ရှေ့ဘက်ကိုထိုးကြည့်ခိုင်းလိုက်တဲ့အခါသံဃာတော်တစ်ပါးကိုသမောသီဆွမ်းလှူပြီးခေပညာတဲ့မြို့ကြီးသူဖြစ်ဖို့သူဆုတောင်းပန်ထားတယ်အဲ့ဒီဘိုက်မှာဒီအဖြူအောင်ကြောင့်ဘုန်းကြီးပြောဖို့မေ့သွားတယ်နော် ဘာကြောင့်ဒီအဖြူရောင်ကပြဿနာဖြစ်ရတယ်လဲဆိုတာနဲ့ပတ်သက်လို့ဒီကအဘိဓမ္မာဘုန်းကြီးဦးကောသိတာလည်းသင်ပြီးတော့နည်းနည်းသဘောပေါက်ကြလိမ့်မယ်ထင်တယ်။ဘုန်းကြီးတို့ဘဝတစ်ခုမှာအရေးအကြီးဆုံးအချိန်ခါကဒီမရဏတဏ္ဍဇောအခါဖြစ်ပါတယ်နော်။ဒီကံဒီနောက်ဆုံးဖြစ်တဲ့ဝိတိစိတ်ဇောအစိတ်အစင်ပဲ။အဲ့ဒီဟာကမင်းမင်းရဘာလို့ထားလဲငါဘာလို့ထားလဲမသိဘူး။မျက်စိမျက်စိရောက်အဲဟုတ်ပြီ။ ဒေဂာနိဇောစိတ်အစဉ်ဖြစ်ပါတယ်နော်အဲ့ဒီဇောစိတ်အစဉ်မှာမရဏတနာဇောက အကုသိုလ်ဇော ဖြစ်ခဲ့ရင်ကျင်းသည့်အပယ်လေးပုံတစ်ပုံပုံရောက်မှာမရဏတနာဇောသည်ကုသိုလ်ဇော ဖြစ်ခဲ့မယ်ဆိုရင်ကျင်းသည့်ကောင်းရာဒုက္ခတိတစ်ပုံပုံရောက်မှာဒါတန္တရာခီမဆုံးသေးတဲ့ပုဂ္ဂိုလ်တွေအတွက်ပြောတာပါသို့တော့ပုရုဇမြတ်အတွက်ကတော့အဲ့ဒီဟာက ရွှေညောင်မင်းစကံနော်ဒီနေရာမှာလမ်းခွဲရတာပဲဟုတ်တယ်မဟုတ်လားအဲ့ဒီရွှေညောင်မင်းစကံရောက်နေပြီအဲ့ဒီအချိန်ခါမှာကုသိုလ်သောဖြစ်ရေးအကုသိုလ်သောဖြစ်ရေးဆိုတာကကြိုတင်ပြင်ဆင်မှုမရှိခဲ့ရင်သိကြပါမလားမသိကြဘူးပင်လယ်ထဲမျောနေတဲ့ပုဂ္ဂိုလ်တယောက်ကလူတွေကောင်ပဲတွေ့ချင်းတွေ့ပလို့ဒီဖက်เสียမရှိတော့အသက်ရှင်ရဲ့အတွက်လှမ်းတော့ဖက်ရတာပဲအဲ့ဒီပုံစံလိုပဲမကောင်းတဲ့အာယုန်တွေလဲတွေ့လဲလှမ်းကန်လိုက်တာပဲကောင်းတဲ့အာယုန်တွေ့လဲလှမ်းကန်လိုက်တာ ဒီယောဂီကြတော့ तू ကရက်တော်တော်ကြာကြာမျောနေတော့အဲ့ဒါမျိုးကြပိုဆိုးတယ်။ဘာကြောင့်ဒီဥစ္စာဒီလိုဖြစ်ရတယ်လဲဆိုတဲ့အကြောင်းရင်းကိုပြန်ဆန်းစစ်ကြည့်လိုက်တော့ဘုန်းကြီးတို့ဘဝတစ်ခုမှာပရိသန္တိစိတ်ဘဝင်စိတ်သုတိစိတ်ဆိုပြီးဝိဓိမှာအလွတ်ဖြစ်တဲ့စိတ်၃မျိုးရှိတယ်။အဲ့ဒီ၃မျိုးကဒီမရဏန္တနာဇောအချိန်ခါမှာထင်နေတဲ့အာယုံကိုပဲသူကအာယုံပြုတ်တယ်။တခြားအာယုံပြစ္ဆုတ်ပံအာယုံမှန်သမျှကိုသူကဘာမှအာယုံမပြုတ်ဘူး မပြုတ်လိုက်တဲ့အချိန်ကကျတော့ဒီယောဂီကဘာပြဿနာဖြစ်လဲဆိုတော့သူ့ရဲ့ပရိသန္တိစိတ်ဘုံစိတ်စွတိစိတ်တွေကအဲ့ဒီအဖြူအောင်ကိုအာယုံပြုတ်နေတယ်ဒီအဖြူအောင်ကဘာလဲဆိုတော့ဒုတိယအတိတ်ကိုရှုလိုက်တဲ့အခါမှာပေါ်လာတယ်ဒုတိယအတိတ်မှာသူကခရိယံဖြစ်နေတယ်သို့တော့ဒီခရိယံဘဝနဲ့သူကဘာလုပ်တယ်လဲဆိုတော့တောရွာလေးတေရွာမှာစံတင်ကျောင်းတစ်ခုသူအဆောက်လို့လှူဒန်းတယ်ဒါသူရဲ့စရဏပဲကောင်းမှုကုသိုလ်ပဲသို့တော့ စာတင်ကြောင်းဆောက်လို့လှူဒန်းတဲ့အချိန်ခါမှာသူကမလုပ်တယ်လဲဆိုတော့ဒီအပေါ်မျက်နှာချက်တွေကလည်းအကုန်လုံးပိတ်ဖြူပဲဘေးမှာကံရံထားတာတွေလည်းအကုန်လုံးပိတ်ဖြူတွေကလိုက်တယ်ဒီအဖြူအောင်ကိုသူကသိသဘောကျတယ်အဲဒီလိုအဖြူအောင်တွေကပြီးတော့မှ ကျောင်းကိုလှူဒန်းပူဇော်တဲ့အခမ်းအနားလေးတစ်ခုကျင်းပါတယ်ကျင်းပလိုက်တဲ့အချိန်ကမှသူကတော့ခရိယန်ထုံတန်စင်လာအတိုင်းသူကဆူတောင်းတာလေးတော့ရှိပါတယ်သူလည်းရွတ်တော့ပြတယ်ဘုန်းကြီးကတော့ နားမရကောင်နော်သူတို့ခရိယံထုံတန်းစင်လာပဲတေဂဏီကာလကြတော့သူ့ရဲ့အဲ့ဒုတိယအတိတ်တေဂဏီကာလမှာအဲ့ဒီအဖြူရောင်အာယုံကလာတင်တယ်ဒါကိုဘုန်းကြီးတို့ခံစာအနေနဲ့ကတော့ကမ္မနမိတ်လို့ခေါ်ပါတယ်နော်အဖြူရောင်အာယုံကသူ့ရဲ့မရဏတဏဇောရဲ့အာယုံဖြစ်နေတဲ့ဝိမနောကြီးမှာလာတင်နေတယ်ထင်နေလိုက်တော့ဒီအဖြူရောင်ကိုအာယုံယူပြီးတော့သူကဘောအဆုံးသတ်လိုက်တဲ့အချိန်ခါမှာဒီဘက်ဘဝမှာပြိတ္တန်ဒီခန္ဓာ၅ပါး ဘဝင်စွတိတွေဖြစ်တဲ့ပထမဒုတိယပထမအတိတ်မှာအဲ့ဒီပရိသန္တိဘဝင်စွတိတို့ကအကုန်လုံးဒီအဖြူရောင်ကိုပဲလှမ်းအာယုံယူနေတယ်အာယုံယူလိုက်တဲ့အချိန်ကကြတော့ဒီနေရာမှာသူကံကဒီလောက်စံတင်ကြောင်းတကြောင်ဆောက်လို့လှူဒန်းတာစင်တမ်းမြင့်မြင့် အကျိုးပေးပါတော့လားလို့ဒီလိုတော့မေးစရာရှိနော်ဒါဘုန်းကြီးဟိုအတိတ်ကံလို့ပြောတာတော့မဟုတ်ဘူးဒါသိစေခြင်းလို့ပါသူကံကံရဲ့အကျိုးကိုယုံကြည်တဲ့တရားတရားသူတို့မှမရှိဘူး ဒါကအဓိကပဲခွန်ကြီးတို့ကံကံရဲ့အကျိုးကိုလက်ခံနိုင်တဲ့ယုံကြည်တဲ့သရတရားကမရှိလေတဲ့အခါကျတော့ဘာဖြစ်လဲသူကမှုကုသိုလ်ကအပြော့နေကမ္မတက္ကရာတမ္မာဒိဋ္ဌိညာပြတ်ထမှုမရှိဘူးသူတို့ကကောင်းကင်ဘုံဖြစ်ဖို့ဘုရားသခင်ထံရောက်ဖို့စသည်ဖြင့်ဒီလိုကြီးရွယ်ချက်ပဲရှိနေကြတယ်ဒီဥစ္စာကမှားယွင်းတဲ့ခံယူချက်ပေါ့သူတို့ပြောတဲ့ကောင်းကင်ဘုံဆိုတာလည်းဘုန်းကြီးတို့ဘုရားထေရဝါဒသာသနာတော်မှာမရှိပါဘူးနော်အဲဒါကြောင့်အဲ့ဒီနီးစနစ်နဲ့ ကံကိုထူထောင်ခဲ့တော့သူကံကအားနည်းတဲ့အတွက်အကျိုးပေးတဲ့အခါမှာနည်းနည်းအဆင့်နှိမ့်နေမဲ့သွားပြီးအကျိုးပေးအကျိုးပေးပြီမဲ့လို့ဒီတော့ကြီးလက်တော်သူဘဝမှာသူကမလုပ်တယ်လေခုနကသမောသီတလုံးပဲတိတ်တော့တန်ဖို့တော့မရှိတာမှန်တယ်ဒါပေမဲ့လို့သူ့ရဲ့စိတ်စေတနာကဖြူစင်တယ်သီလတွေလည်းဖြူစင်ကောင်းဖြူစင်လိမ့်မယ်လို့ဘုန်းကြီးယူဆပါတယ်နော်အဲဒီတော့သံဃာတော်တစ်ပါးကိုဆုံးကံကြွလာတဲ့သံဃာတော်တစ်ပါးကို ဒီသမောဒီဆုံးလေးတစ်ခုတပိတ်ပေါ်တင်ပြီးလှူလိုက်တာပဲသူလည်းကောင်းမှုကုသိုလ်ယူပြီးဆုတောင်းတယ်တခြားကောင်းမှုကုသိုလ်မရှိတော့ဘူးလားလို့ဒီလိုတော့မေးစရာရှိတယ်ရှိချင်လည်းရှိပါလိမ့်မယ်ဒါပေမဲ့ရင့်ကျက်တဲ့ကောင်းမှုကုသိုလ်ကဒါလျင်ဒေဂဏိကလာမှာသူကအကျိုးပေးတာဖြစ်တယ်အဲ့ဒီတခြားကံတွေကအကျိုးပေးဖို့ရမရင့်ကျက်သေးရင်လည်းသူကအကျိုးမပေးဘူးအဲ့တော့ဒီဒေဂဏိကလာကြတော့သူကဘာဖြစ်လာလဲဆိုတော့မရဏတနာဇောမှာ ဒီသင်္ဘောသည်လောင်းလှူတဲ့ကာမနမိတ်အာယုံကိုပြန်အာယုံပြုတ်နိုင်တယ်။ဆုတောင်းပန်ထွန်းနေတဲ့စိတ်အစဉ်တွေကာမဂုဏ်တို့ပြုတဲ့အချိန်ကမှဖြစ်ပေါ်တဲ့စိတ်စရိတ်တွေပြန်ပြီးရှုခိုင်းလိုက်တော့အလုံးရှုလို့ရတယ်။သို့တော့မရဏတနာဆိုပြီးတာနဲ့သူကပြုံးနေမသိဘဲနဲ့ဘဝင်ကြနေမျောနေတာပေါ့ဘုန်းကြီးတို့စာရတော့မျောနေတဲ့အချိန်ကမှတခြားအာယုံတွေထင်သလားလို့သူ့ကိုမေးကြည့်လိုက်တော့တခြားအာယုံဘာမှမထင်ဘူးသူကတော့ပြူသွားပဲနော်ဘဝင်စိတ်တက်တက်ဇက်တက်ဖြစ်တယ်။ ရိုက်တဲ့ဖြစ်တာကရက်တော်တော်ကြာလိမ့်မယ်လို့ခံမရပါတယ်အဲ့ဒါကြောင့်အဲ့ဒီမသေးခင်မှာသုတိစိတ်မကြခင်လေးမှာဒီဘုံလေးပဲဇက်တက်ဖြစ်တော့ဘုံရဲ့အာယုံဖြစ်တဲ့ဒီအဖြူရောင်ကဇက်တက်ပေါ်နေတယ်ပေါ်နေလိုက်တဲ့အချိန်ကကြတော့နောက်ဆုံးအဖြူရောင်လည်းအာယုံယူနေတဲ့နောက်ဆုံးဘုံဝင်လို့ခေါ်ဆိုရတဲ့သုတိစိတ်လည်းကြရောဒီဘက်မှာပရိသန္တိလာပြီးဖြစ်တယ်အဲ့ပရိသန္တိကဒီအဖြူကိုအာယုံမယူဒီပရိသန္တိကအာယုံယူတာကခုနကသင်္ဘောသီးဆုံး လောင်းခဲ့တဲ့အာယုံပဲသူကမရဏတဏဇောရဲ့အာယုံကသမောတိလောင်းခဲ့တဲ့အာယုံဒါဘဝကူးတဲ့အချိန်ကမှဖြစ်ပေါ်တဲ့အလေးထားပဲအလားတူပဲညကယောဂီဘုရားသူသေချာပြောတယ်သူကသူအကြောင်းသူပြောမှနည်းနည်းရှင်းနေတယ်သူပါတယ်သူ့ကိုကြည့်လိုက်တဲ့အချိန်ကမှလွန်ခဲ့သောအတိတ်ပထမအတိတ်ဘဝမှာသူကခံမှန်းကြည့်ရတာကတော့သူနဲ့ဆွေးနွေးတဲ့အခါမှာသူအယံလမလို့ယူဆရတယ်နော်အယံလမသူအမျိုးသမီးလေးဒုလံဖြစ်တဲ့အချိန်ခါမှာ သူကရိုမန်ကက်သလစ်ခရစ်ယာန်ဖြစ်နေတယ်ရိုမန်ကက်သလစ်ခရစ်ယာန်ဘုရားဖြစ်ပေမဲ့လို့သူ့မှာအထောက်အကူလေးတစ်ခုကဘာရှိလာလဲဆိုတော့သူတို့ငယ်စဉ်ကဒီစာသင်ကျောင်းကိုသွားပြီးစာသင်တဲ့အခါမှာဒီစာသင်ခန်းနဲ့စာသင်ခန်းတွေထဲမှာသူတို့သူတို့ကျောင်းကအဆင့်နည်းနည်းမြင့်မှုရတယ်ဘာသာရေးနဲ့ပတ်သက်ပြီးလေ့လာဖို့အခန်းကြီးရှိတယ်ခရစ်ယာန်အတွက်သီးသန့်အခန်းကြီးရှိတယ်မွတ်စလင်အတွက်လည်းသီးသန့်အခန်းကြီးရှိတယ်ဗုဒ္ဓဘာသာအတွက်လည်းသီးသန့်အခန်းကြီးရှိတယ် အဲ့ဒီအခန်းတွေထဲမှာသူတို့ကပြတ်တဲ့ပုံစံနဲ့သူတို့ဗုဒ္ဓဘာသာအကြောင်းခရစ်ယာန်အကြောင်းမွတ်စလင်အကြောင်းစသဖြင့်သူတို့ရုပ်ပုံတွေပါထားတယ်ထားလိုက်တော့အဲ့ဒီဘုရားဘာသာအကြောင်းပြထားတဲ့အခန်းထဲမှာသူကဘာသွားတွေ့လဲဆိုတော့မြတ်စွာဘုရားဒုက္ခရစရိယာကျင့်နေတဲ့ပုံကိုသူသွားမြင်တော့စိတ်ထဲမှာသိပြီးဒီပုံကသူ့ကိုဆွဲဆောင်နေတယ်ဆွဲဆောင်နေတော့ဒီပုံကဘာလုပ်ထားလဲဆိုတာကိုသူက တိတိကျကျလေ့လာလိုက်တယ်လေ့လာလိုက်တော့မှဒါဟာ liberation ပေါ့သူတို့ယူဆရဘဝလွတ်မြောက်ရေးအတွက်တကယ်ဖိဖိစီစီကြင်ကြံကြုတ်ကိုပေါင်းများအထောက်နေတာပဲဆိုတာသူကသိတော့အဲ့ဒီစကလုံးလေးကဒီ liberation ဆိုတဲ့စကလုံးလေးကသူ့စိတ်ထဲမှာစွဲနေတယ်ဘဝလွတ်မြောက်ရေးဆိုတာကိုသူကစိတ်ကညှို့ကိုင်းဆိုင်နေတယ်ဘာကြောင့်လဲအကြောင်းတော့ရှိပါတယ်သူအကြောင်းတွေကဟိုအတိတ်လွန်ခဲ့တဲ့အတိတ်တွေမှာသူကဘုန်းကြီးဝင်တဲ့ သန္တရာမထွံ့မြောက်ရေးဆိုပြီးတရားတွေတကယ်လက်တွေ့ကျင့်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဇန်နေလဲသူကကျင့်တဲ့နဲ့ရခဲ့တယ်။ဒီဇန်နေရဲ့ဆွမ်းအကြောင်းပြမပြီလဲသူရောက်ခဲ့ပါတယ်။ဒါဖြစ်နေအဲ့ဒီဝိပဿနာဘိုင်းမှာသူရှုလိုက်တဲ့အခါကလကလေးတွေတော့မြင်တယ်အဲ့ဒီကနေဆစ်ဆက်ပြီးဘာလို့ရမလဲဆိုတော့သင်ပြမယ်ဆရာမရှိတဲ့အတွက်အဲ့ဒီဘဝမှာသူကဘဝအဆုံးသတ်ရတဲ့သဘောဖြစ်တယ်။အဲ့ဒီတုန်းကဘဝလုံမြောက်ရေးဆိုတဲ့ဥတီချက်ဖြင့်တရားဘာဝနာတွေကိုလက်တွေ့ကျင့်ခဲ့တဲ့အရှင်ဝါကြောင့်ဒီဘက် ဘဝရောက်လာတဲ့အခါဘဝတော်တော်ချပါတယ်ဘုရားထဲမှာဘဝကြီးတော်တော်များတယ်ဒီဘက်ဘဝတစ်ခုရောက်လာတဲ့အချိန်ကကြတော့ခုနကဘဝလွတ်မြောက်ရေးအတွက်ဘုရားရှင်ဒီဒီလိုလက်တွေ့ကြည့်နေတယ်ဆိုတဲ့ဥစ္စာကိုမြင်လိုက်တော့ဒီဥစ္စာကသူကအတိတ်ကကံရစွမ်းအားကလာပြီးအပိထောက်ပံ့လိုက်တဲ့အတွက်ဒီဘဝလွတ်မြောက်ရေးကိုသူလိုချင်တဲ့စိတ်ဓာတ်တွေအများကြီးပေါ်လာတယ်ပေါ်လာတော့အသက်30အရွယ်လောက်လို့ခံမှန်းရပါတယ် အဲ့ဒီအချိန်ခါမှာမော်တော်ဆိုင်ကအက်ဆီဒင့်ကားအက်ဆီဒင့်ဖြစ်ပြီးတော့သူကကွယ်လွန်ကန်ကြီးဖြစ်သွားတယ်။ကွယ်လွန်ကန်ကြီးဖြစ်တဲ့အချိန်ခါကျတော့အတရားလေးနောက်ကျောင်းပြန်ပြီးရှုလိုက်တဲ့အခါမှာသူကသေတဲ့အာယုံကိုခေါင်းဆောင်စတွေ့ရတော့ဒီဘက်ကပရိသန္တိအမေပိုက်သေးပရိသန္တိကလရေကြီးခိုက်ရုပ်တင်တန်တွေကိုရှုပြီးပြီးရှုပြီးလိုက်တဲ့ကဟိုဘက်ကိုလှမ်းပြီးအကြည့်ခိုင်းလိုက်တော့သူကဒီသေးတဲ့အာယုံသေးတဲ့အာယုံကဒီမော်တော်ဆိုင်ကအက်ဆီဒင့်ဖြစ်ပြီးသေရတာမသေးခင်ဒီဝင်မတော့အကြည့်ကိုလှမ်းပြီးအရှုခိုင်းလိုက်တဲ့အခါကျတော့ ငှက်ကလေးတွေပြန်နေတဲ့အာယုံသူ့အထက်မှာပေါ်လာတယ်ပေါ်လာတော့ဒီငှက်ကလေးတွေကဘာလောက်ထားလဲဆိုတာကိုသိရအောင်တကယ်ငှက်ကလေးတွေကိုသူဇိဝိတဌာနအနေနဲ့လွတ်နေတဲ့အချိန်အထိရုပ်တည်နံတွေကိုအရှုခိုင်းလိုက်ပါတယ်ရုပ်တည်နံတွေပြန်သိသိလိုက်တော့မသေးခင်တော်ခါစောစောပိုင်းလောက်မှာဈေးမှာငှက်ကလေးတွေတွေ့တော့သူကတနာတဲ့ကရုဏာစိတ်ပေါ်လာတယ်ပေါ်လာတဲ့အတွက်သူလည်းဒီ ဘဝလွတ်မြောက်ရေးကိုလိုချင်တဲ့အတွက်ဒီငယ်ကလေးတွေကိုသူဆင်းရဲဒုက္ခမှာလောက်အောင်ဆိုပြီးဇီဝိတဒါနအနေနဲ့သူဝဲပြီးတော့လွတ်တာပဲလွတ်လိုက်တဲ့အချိန်ခါမှာဖြစ်ပေါ်နေတဲ့စိတ်စရတိတွေကိုလှမ်းပြီးသိချအရှုခံလိုက်တော့ငယ်ကလေးတွေပေါ်မှာကျင်နာသနာနေတဲ့ကရုဏာနဲ့တကောအကောအိုးစုပေါ့လေဘုန်းကြီးတို့ကုသိုလ်ဇောစိတ်စေတသိက်34လုံး34လုံးကအတိစိတ်ကတလုံးအညာသမန်စေတသိက်က73လုံးသောဗနာသာဒရဏစေတသိက်က19လုံးပြဉ္ဉ္လေးစေတသိက်ကတလုံး ကရုဏာကတလုံးပေါင်းလိုက်တော့35လုံးဖြစ်ပါတယ်နော်သူထူထောင်ထားတဲ့ကံက35လုံးရှုရပြီရှုရတဲ့အခါဘာစုတောင်းတယ်ဆိုတော့သူတို့ဆုမတောင်းတာခဲ့ပေါ့ဒါသူတို့ရဲ့ရိုမန်ကက်သလစ်ခရစ်ယာန်ရဲ့ထုံးစံပဲဒီဘက်ကဘာစုတောင်းတယ်ဆိုတာတော့မရှိဘူးဒီခက်ကလေးတွေလွတ်မြောက်တယ်လို့သူလည်းဘုရားလွတ်မြောက်ခြင်းနဲ့ဆိုတဲ့ဆန္ဒလောက်ကလေးပဲရှိတယ်ရှိလိုက်တဲ့အချိန်ကကျတော့ဒီမှာသူ့ရဲ့ ကံကိုထောက်ပံ့နေတဲ့အဝိဇ္ဇာတနာဥပါဒံကိုလိုက်ပြီးအရှာခိုင်းတော့ရှာလို့မရဘူးအဲ့ဒီစနစ်ကဘုရားသေချာအတိအကျဟောထားတယ်เนาะဒါဟိုဘုန်းကြီးတို့ဗုဒ္ဓအဘိဓမ္မာရဲ့လက်တွေ့တိကျမှန်ကန်တဲ့သဘောလေးပါဟိုတလောကဘုန်းကြီးပြောခဲ့တဲ့စေရနာသုတ်တံပဲเนาะနောစေဘိက္ခဝေစေတေတိနောစေပကပေတိအထစေအနုသေတိအာရမဏမေတံဟောတိဝိညာဏတထိတိယဘာပြောတာလဲဘဝတစ်ခုခုဖြစ်ပါစေဆိုတဲ့ ဥတည်ချက်ဖြင့်ကံကိုထောင်ခဲ့တာလည်းမရှိဘူးအမျိုးသမီးဖြစ်ပါစေအမျိုးသားဖြစ်ပါစေနတ်ဖြစ်ပါစေလူဖြစ်ပါစေစသဖြင့်ကြံစည်စိတ်ကူးမှုတဏှာဒိဋ္ဌိလည်းမရှိဘူးမရှိပေမဲ့လို့အထစဉ်အနုသိတိအနုသိယဓာတ်ကရှိနေသေးတယ်အရိယမတရားဖြင့်မပယ်ရှားရသေးလို့ဒီအဝိဇ္ဇာတနာဥပါဒံဆိုတဲ့အနုတ္တရဓာတ်ကအနုတ္တရဓာတ်အငုတ်ဓာတ်အနေနဲ့ရှိနေသေးတယ်ဆိုရင် အာရမဏမေတ္တာဟောတိဝိညာဏတ္တထိတိယကာမဝိညာဉ်ယက်တည်ဖို့အတွက်အကြောင်းတစ်ခုဖြစ်သွားတယ်ဒီအနုတ္တရတ္တရှိခြင်းတွေပဲအဲ့ဒါကြောင့်သူကကံကိုထူထောင်ခြင်းအချိန်ခါမှာဥပတိပင်အနေအဖြင့်ဒီအဝိဇ္ဇာတနာဥပါဒံတွေကမဖြစ်ပေမဲ့လို့ဒေဂဏိကလည်းကြတော့လာပေါ်တယ်ဒေဂဏိကလည်းဒီကံကအကျိုးပေးတော့မယ်ဆိုတော့လာပေါ်တယ်ဘယ်လိုပေါ်လဲဆိုတော့ तू ကငှက်ကလေးတွေလှုပ်စင်အခါကဘဝမှာလွတ်မြောက်ခြင်းနဲ့ဆိုတဲ့ဥတည်ခြင်းနဲ့လှုပ်ခဲ့တာဖြစ်တော့ ဒီကံကရင့်ကျက်လို့အကျိုးပေးတော့မယ်အခါမှာ तू ကတေခဏိကာလမှာဘဝဘက်ကိုဘဝတစ်ခုကို तू ကညှုတ်ကန်းဆိုင်နေတယ်ဘယ်ဘဝဘက်ကိုစိတ်ကညှုတ်ကန်းဆိုင်တယ်ဆိုတာကိုတင်းတင်းချာချာအရှုခိုင်းလိုက်တဲ့အချိန်ခါမှာဘဝလွတ်မြောက်ရေးကိုရရှိနိုင်တဲ့အမျိုးသမီးဘဝဘက်သို့သူစိတ်ကညှုတ်ကန်းဆိုင်နေတယ်တေခဏိမှာညှုတ်ကန်းဆိုင်တယ်ဆွတ်တောင်းတာတော့မဟုတ်ဘူးဒီညှုတ်ကန်းဆိုင်မှုအနုတ္တိယဓာတ်က ဒီညုတ်ကိုင်းဆိုင်မှုဆိုတဲ့စိတ်အစဉ်တွေကဟိုတုန်းကအနုတ္တရဓာတ်အနေနဲ့ကောင်းမှုကုသိုလ်ပြုစဉ်ကကိန်းဝတ်နေခဲ့တဲ့အဝိဇ္ဇာတနာဥပါဒံတို့ရဲ့ဆွမ်းအားပဲအဲဒါကြောင့်အဲ့ဒီမှာအမျိုးသမီးလွတ်မြောက်ဘဝမှာလွတ်မြောက်နိုင်တဲ့အမျိုးသမီးလိုအတိမနေတဲ့သဘောကအဝိဇ္ဇာအဲ့ဒီဘဝကိုလှမ်းတွေ့တာတဲ့သဘောကတဏှာစိတ်ကဆွဲနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာတနာဥပါဒံသုံးခုခြံရပြီးတော့သူကငှက်ကလေးတွေကိုဘေးမဲ့အလှူဒါနပေးလှူပါတယ်နော် ပေးမဲ့အလူဒါနပေးလူချင်းတည်ဟုသောအကြောင်းကြောင့်အဲ့ဒီမှာစိတ်စရိတ်35လုံးရှိတယ်ဒီဥစ္စာသင်္ခါရဒီသင်္ခါရတရားတွေကအနိစ္စတရားတွေချုပ်ပြတ်သွားတယ်ဒါပေမဲ့နောက်တစ်ချိန်မှာသူမျောလင့်တောင်းတနေတဲ့ဘဝလွတ်မြောက်ရေးရနိုင်တဲ့အမျိုးသမီးဘဝဆိုတဲ့ခန္ဓာ၅ပါးကိုဖြစ်စေနိုင်တဲ့စွမ်းအင်ကမ္မတတ္တိကိုယုံနာစင်မှာမြုပ်နှံပြီးမှချုပ်သွားတယ်အဲ့ဒီစွမ်းအင်ကမ္မတတ္တိလေးကိုကံလို့ခေါ်တာပါပဲအဲ့ဒီကံလေးနဲ့ဒီဘက်လက်ရှိခုပြစ္ဆုတ်ဘဝအမိဝမ်းတွဲမကရလရေကြီးခိုက်ရုပ်တည်နေဖြစ်မဖြစ်ကို အကျဉ်းချင်းဆန်းစစ်ကြည့်ခိုင်းလိုက်တဲ့အခါမှာဖြစ်နေတာသွားတွေ့ရတယ်။ဒါကြောင့်သူကဒီဘဝမှာတရားအထုတ်ခြင်းဒီခုနကဆိုကြပါဆိုဒီလိုအမေရိကအတိုင်းဝိုင်းဆိုတာဒီကမာကြီးတွေဒီကကြီးတွေသိတဲ့တိုင်ဘုရားဘာသာအတိုင်းဝိုင်းနဲပါတယ်နော်။ဒီလိုနဲတဲ့ဒေသမှာလာပြီးလူဖြစ်ရပေမဲ့လို့ဘဝလွတ်မြောက်ရေးကိုလိုချင်တဲ့ဥတည်ချက်ဖြင့်ကံကြီးထူထောင်ခဲ့တဲ့အတွက်ဒီကံကလှုံ့ဆော်လိုက်တော့ဒီဖောက်ထိသူရောက်လာတဲ့လွန်ခဲ့တဲ့ခုနှစ်နှစ်က ပေါင်းမတလားလောက်သူအထုတ်သွားပါတယ်ဒါပြီးတော့သူကြောင်းကမပြီးသေးဘူးကြောင်းမပြီးသေးတာလည်းအကြောင်းတစ်ခုပေါ့လေတခြားအကြောင်းကြောင်းလေးတွေကြောင့်သူပြန်လာတယ်ခုပြီးခဲ့တဲ့နေ့ကဘုန်းကြီး Forest Refuge မှာတရားစခန်းလေးလဖွင့်တော့သူလေးလလုံးလှပြီးဝင်လိုက်ပါတယ်ကြောင်းလည်းပြီးပြီအလုပ်လည်းသူလုပ်တင်တော့လုပ်နေပြီဖြစ်တော့လေးလလုံးလုံးခွင့်ယူပြီးတော့လှလို့ဒီမှာလေးလအထုတ်မဲ့လူဘယ်နှယောက်ရှိလဲဒါပဲဘုန်းကြီးပြောကြတာသူကဘဝလွတ်မြောက်ရေးအတွက် တကယ်စိတ်တက်ထက်ထက်တန်တန်နဲ့ကိုအပြီးကြိုးစားတာဒါနဲ့ဘုန်းကြီးကသူ့အနာဂတ်ကိုအရှုခိုင်းကြည့်တယ်အတိတ်ကြီးကတော့တော်တော်ခံရများပါစိတ်ဝင်စားပဲကောင်းပါတယ်သူ့အတိတ်ကြီးကအနာဂတ်ကိုရှုခိုင်းလိုက်တဲ့အချိန်ကကြတော့ तू ကခုလမ်းမဲ့အနာဂတ်ပထမအနာဂတ်မှာသူ့ဘဝအဆုံးသတ်မယ်ငါရဲ့ဘဝသည်တန္တရာခီမှဥနာတိဒုက္ခပဲအဝဝမှဒီပထမအနာဂတ်မှာလုံးဝလွတ်မြောက်တော့မယ်ဆိုရင်ဒီလွတ်မြောက်မှုကိုမြင်ရတဲ့အတွက်ထိုင်ကုန်မလား ဟုတ်ကဲ့လားအတွင်းအဖိုးကြီးနဲ့ခွဲရမှတော့မခွဲနဲ့ပြင်းနေတာဟုတ်တယ်မလားဘလောက်ဝင်းတာဖို့ကောင်းလဲငါနန္ဒရာခီးဒီဒီမှာဆုံးတော့မယ်အိုနန္တေဒုက္ခပဲဝါဝါတို့မှာလွတ်တော့မယ်ဆိုတာလှမ်းကြည့်လို့မြင်နေရပြီဆိုရင်ဒါအဝိဇ္ဇာတနာဥပါဒံသင်္ခါရကံနဲ့အကျဉ်းချမရှိကုန်စီအောင်ချုပ်ငိမ့်သွားတဲ့အတွက်ပရိနိဗ္ဗာန်သုတိရဲ့နောက်မှာအကျုပ်ခန္ဓာငါးပါးတွေလုံးဝမဖြစ်တော့ဘယ်နဲ့တော့ဘလောက်ဝမ်းသာဖို့ကောင်းလဲနော်ဒါကြောင့်တကယ်လက်တွေ့မှန်ကန်နေတဲ့ဗုဒ္ဓရဲ့အဘိဓမ္မာဖြစ်ပါတဲ့ကျင့်စဉ်က ဒါကြောင့်ဒကာကြီးတွေဒကာမကြီးတွေကြိုးစားကြပါဥနှုတ်မရှုံခင်ပေါ့နော်ဥနှုတ်တဲ့တွန့်မသွားခင်နည်းနည်းလေးဝိုင်းပြီးကြိုးစားကြပါလို့ဘုန်းကြီးကလည်းတိုက်တွန်းပါတယ်နော်ဒီလိုကြိုးစားတဲ့အပိုင်းမှာ system ကသူကတဆင်ပြီးတဆင်သွားတဲ့စနစ်ဖြစ်ဖို့လိုတယ်နော်ကိုရှုကျင်လို့လျှောက်ပြီးပညာပရမမခွဲပဲရှုကျင်တယ်လျှောက်ချလို့တော့ဘယ်လိုမှမရနိုင်ပါဘူးနော်ဒီတော့ပထမကိုကတမာတိမခိုင်ခန့်ရင်တမာတိကိုထူထောင်ရမယ်တချို့ညတော့ မေကွန်းလေးတစ်ခုမေးတယ်ဇန်နဲ့လှမ်းကြည့်တာလားဇန်စိတ်နဲ့လှမ်းကြည့်တာလားဆိုပြီးဒီလိုမေးတာလေးကြားလိုက်ရတွက်ဒီလိုမဟုတ်ပါဘူးနော်ဒီယုံနံကိုရှုတဲ့ဥစ္စာကဇန်သမารိကိုပထမထိုင်နိုင်ထိုင်နိုင်ထူထောင်ရတယ်သရုတ်တဇန်သမารိအထိဘုန်းကြီးများသောအပြင်တော့ထူထောင်ခိုင်းပါတယ်တချို့ယောဂီတွေကတော့အရုပဇန်နဲ့နှိမ့်ဆိုင်တဲ့အတွက်အိမ်မှာအာဂိစဉ္ညာရဏဇန်အထိတော့ဘုန်းကြီးအထူထောင်ခိုင်းပါတယ်နိဝတဉ္ညာရဏဇန်ကတော့နည်းနည်းသိမ်မွေ့လို့နော် တော့တော့ဘယ်ဇံဖြစ်ဖြစ်ဝိပဿနာရဲ့အခြေပါရကအခြေပါရကဆိုတာကဝိပဿနာမရှုခင်ဝိပဿနာကိုခြေထောက်တက်ပြလိုက်တာပဲအကြောင်းလေးရှိအောင်နော်သူသွားတတ်အောင်ဝိပဿနာဉာဏ်တွေထက်သွားအောင်အလင်းရောင်တွေအားကောင်းလာပြီစိတ်ကသိငြိမ်လို့အလင်းအားကောင်းလာပြီဆိုရင်ဇံကထားလိုက်တယ်အဲ့ဇံထားလိုက်တာနဲ့ဇံကမရှိတော့မရှိဘဲနဲ့ဆက်ပြီးရှုတာကအဲ့ဝိပဿနာဇောဝိတိစိတ်အစဉ်ပဲနော်အဲ့ဒီရုပ်တွေကိုရှုတယ်နာမ်တွေကိုရှုတယ်အကြောင်းတရားတွေကိုရှုတယ်အကျိုးတရားတွေကိုရှုတယ်အစ္စတရှုတယ်ဗိဒ္ဒရှုတယ်ဒါအကုန်လုံးရှုရပါတယ် အဲဒီလိုရှုပြီးမှသူကဝိပဿနာဆိုတာကိုရမှာတော်တော်ဝိပဿနာမကုခင်မှာဟိုတနေ့ညကစကားဆက်ခဲ့တဲ့လက္ခဏာရတပိစုပဋ္ဌပဋ္ဌဌာနီအဖြစ်ရုပ်တည်နာနေကိုပြန်ပြီးသိသိခိုင်းတယ်အကြောင်းကအတိညာတန်ရှင်းအောင်မယ်တေတုံးတုံးကိုတစ်ဖက်တည်းကြည့်ရင်အမြင်တစ်မျိုးပေါ့လေးဘက်လုံးလှည့်ကြည့်လိုက်တော့လေးဘက်ပုတ်ထားတဲ့တေတုံးကိုလေးဘက်လေးတန်လှမ်းပြီးကြည့်လိုက်ရင်တန်တန်ရှင်းရှင်းပို့ပြီးတော့မြင်ရတယ်ဒီတေတုံးကောင်းတယ်မကောင်းဘူးအဲ့ဒီပုံစံလိုပဲပရမတ္ထဓာတ်တစ်ခုခုကိုကြံ့ကြံ့နဲ့သေချာရှုလိုက်ရင် ရှင်းရှင်းလင်းလင်းအသိဉာဏ်မှမြင်မှဝိပဿနာကသွားလိုက်ရင်နည်းနည်းပိုးပြီးစိတ်ချရတယ်ပိုးစိတ်ချရတယ်ဆိုတာကဒီလိုဖြစ်တယ်ပြစ်တယ်ကသိဉာဏ်နဲ့သိလင်းလင်းမြင်မြင်34လေးလုံးပြန်ကြည့်ဖြစ်နေတယ်34လုံးကိုဘာမှမသိဘူးမြင်တော့မြင်လိုက်တယ်ဒီလိုဆိုရောနေဒါပုံမကြောက်ခဏပြူရရုပ်တုံးရုပ်ခဲနံတုံးနံခဲတွေပြူနေရမယ်ကြည့်လိုက်ရင်34ကိုရှင်းရှင်းလင်းလင်းမြင်နေရမယ်ဒီမှာလူ34ယောက်ထိုင်နေ34ယောက်လုံးကိုလှမ်းကြည့်လိုက်တဲ့ရှင်းရှင်းလင်းလင်းအာယုံထဲမှာမြင်နေရမယ် အဲ့ဒီပုံစံလိုပဲဒီနံတရားလေးတွေကိုရှုတဲ့အပိုင်းယုတ်တရားတွေကိုရှုတဲ့ပိုင်းသူတို့ကသိမြန်တော့သူတို့မြင်မြင်ဖြစ်နေတဲ့အတိုင်းကိုမိမိကမြင်အောင်လိုက်ပြီးရှုရမှာဖြစ်တယ်တနည်းပြောရင်တော့ခဏပစ္စုပန်ဆိုင်အောင်သူကလိုက်ပြီးရှုရမှာ moment by moment ဆိုပြီးညာသူတို့ပြောတာစိတ်တခဏတိုင်းစိတ်တခဏတိုင်းမှာရှိနေတဲ့စိတ်စိတ်တွေကိုရှင်းရှင်းလင်းလင်းမြင်အောင်ရှုရမယ်အဲ့လိုရှုနိုင်ရဲ့အတွက်ကဒီပရမတ္ထဓာတ်တွေကိုမထင်မရှားသိနေမယ်ဟောတော်ဝါဒသိနေမယ်ဆိုရင်ဒါပုံမကြတော့ ရှင်းရှင်းလင်းလင်းသိရအတွက်ဒါလက္ခဏာရတ္တပိစုပရပရထဏီအဖြစ်ရှုရမယ်ဒီမှာနမူနာလေးတော့ဘုန်းကြီးဓာလေးပါလောက်ပဲရေးထားပါတယ်အကြောင်းကဒီဥစ္စာကယုံ28ပါးပိစရဒဝဇံသက္ခုဝိညာဉ်သောတဝိညာဉ်ကန္တဝိညာဉ်ဇဝဝိညာဉ်ကာဝိညာဉ်မနောဝိညာဉ်အဲတမ္ပရိဆိုင်သန္တိရဏဥထောဇောစသည်ဖြင့်တရားယုံစသည်ဖြင့်သူတို့စိတ်စိတ်တွေမှာလည်းသူဆံရဆံရလက္ခဏာရတ္တပိစုပရပရထဏီရှိနေတယ် ရုပ်28ပါးမှာလည်းရှိတယ်စတိသိ52လုံးမှာလည်းသူဟာနဲ့သူရှိတယ်ဒါတွေကိုကုံစင်အောင်သူကရှုရမှာရှုလိုက်တဲ့အခါမှာနားလည်နိုင်ရင်အတွက်တော်တော်လေးရှင်းရပါတယ်ရှင်းလိုက်တဲ့အချိန်ခါမှာအဲ့ဒါကစာဟုတ်တော့ဘုန်းကြီးမှတတ်တတ်ရေးရတယ်နော်ဒီလက္ခဏာတွေစလုံးကပဲအဲ့ဒါကတော့ဒီနဲ့တကယ်လက်တွေ့ရှုခြင်းတော့အဲ့ဒီစာအုပ်မှာကျက်ရတယ်ခုဒီမှာနမူနာလေးတစ်ခုကတော့ပထဝီဓာတ်ဆိုကြဆိုနော်ဒီပထဝီဓာတ်တွေကယုတ်ကလတိုင်းမှာပါတယ် ယုတ်ကလတိုင်းမှာပါတော့ယုတ်ကလတိုင်းမှာခဏပြုတ်အောင်သူကကလအမျိုးသားတွေကိုတော့လိုက်ရှုရတယ်အဲ့တော့ကလတွေကအများကြီးကောင်းတော့မရှုနိုင်ဘူးဒါပေမဲ့လို့ဒီမှာမျက်စိမှာသက္ကုဒ္ဒလကကလရှိတယ်အဲ့သက္ကုဒ္ဒလကကလကိုတော့ကိုကရှုရတယ်ရှုလိုက်တဲ့အခါမှာသက္ကုဒ္ဒလကကလကပထဝီဓာတ်ကဘယ်လိုနေလဲဒီမှာရေးထားတယ်နော်ကက္ခလလက္ခဏာဆိုပြီးတော့ဒါကတော့ထင်ရှားတဲ့လက္ခဏာတစ်ခုပါဘလောက်ပဲပြောတယ်ပြောပြောသေချာစမ်းကြည့်တော့သူနဲ့ထိုက်တယ်လို့မာမှုတော့ရှိနေတယ်ဒါကြောင့် ကက်ခလလက္ခဏာမာတဲ့သဘောကိုပြဏထားတယ်သို့တော့မာကျန်လေးထင်ရှားရင်ပျော်ချောဖို့ကမထင်ရှားဘူးပျော်ချောဖို့ထင်ရှားရင်လည်းမာကျန်လေးကမထင်ရှားဘူးအဲ့ဒါတော့ထင်ရှားတာတစ်ခုကိုရှုလိုက်ဒီသက္ကုဋ္ဌတကကလမှာရှိတဲ့ပထဝီလေးကမာနေတဲ့သဘောရှိတယ်သူကဘာလုပ်တယ်လဲဆိုတော့ပဋိဌာဏရတ္ထကလတုယုတ်တရားရဲ့တရားလုပ်ငန်းကိစ္စကိုသူကရွတ်ဆောင်ပေးတယ်ခုတကကြီးတဲ့ဒီမကြီးတွေထိုင်နေတယ်အောက်ကမြေကြီးဆိုတဲ့ပထဝီမရှိခဲ့ရင် ဒီအစာအုပ်လည်းဒီလို့မရဘူးလူတွေလည်းဒီပုံမှာထိုင်လို့မရဘူးပထဝီရှိရကလတ်တူယုတ်ကခုနကစကုတ္တကကလတ်မှာကလတ်တူယုတ်ဆိုရင်ကိုဆယ်ခုရှိတဲ့အလုံးပေါင်းလိုက်ရင်ဆယ်ခုထဲမှာကြံကိုကဒီပထဝီပုံမှာလာမှီနေရတယ်ပထဝီပုံမှာယက်တီခွင့်ရမှသူကသူတို့ဆိုင်ရာလုပ်ငန်းရက်ကိုလုပ်နိုင်တယ်ဝါယောဓာတ်ကတွန်းတယ်ဒီမှာဒကာကြီးတွေဒကာကြီးတွေဒါလေးတစ်ခုတွန်းနေတယ်တွန်းနေတဲ့တွန်းတဲ့ပုဂ္ဂိုလ်ရဲ့ယက်တီဖို့နေရာမရှိရဖို့မလိုဘူးလား လိုအပ်တယ်ဒါပဲသူကဝါရော့တက်ကတွန်းမယ်တေဇော့တက်ကသူကအပူပေးမယ်အပူပေးစရာပစ္စည်းဝတ္ထုရှိမှသူကအပူပေးလို့ရတယ်လောင်စရာစီရှိရမယ်တေဇော့ကသူကလောင်မယ်အဲ့တော့ဒီကလတ်ထဲမှာရှိတဲ့ရုပ်တွေကိုဖျို့ပြင်းမကျဲအောင်သူကဖွဲ့စည်းထားတဲ့အဘောရှိရတယ်ဒီဖွဲ့စည်းနေတဲ့အဘောလေးကိုဒီတေဇော့ကပထဝီနဲ့အဘောနဲ့ရောနေတာလေးကိုဒီတေဇော့ကလောင်တာအဲ့ဒီလောင်တဲ့အချိန်ခါမှာ ဝါရောဆိုတဲ့လေမရှိရင်လောင်လို့ရမလားမရဘူးဒါဓာတ်ဓာတ်တွေတစ်ခုနဲ့တစ်ခုအချင်းချင်းကျေစုပြုတ်နေတာအဲဒါကြောင့်ဒီပထဝီဓာတ်ကကလတ်တူယုတ်တရားတွေတရားလုပ်ငန်းကိစ္စလေးကိုတခုသူကရွတ်ဆောင်ပေးတယ်ရွတ်ဆောင်ပေးလိုက်တဲ့အချိန်ကကျတော့သူ့ရဲ့ပစ္စုပထံပေါ့ရှုနေတဲ့ယောဂီရဲ့ဉာဏ်ထဲမှာဘယ်လိုထင်လာလဲလို့မြင်တော့တန္တာရဏပစ္စုပထနာ ဒါတရားလုပ်ငန်းကိစ္စအနေနဲ့တရားလုပ်ငန်းကိုဟိုဆောင်းထားတယ်ဆောင်းထားတယ်ဆိုတာကတော့ဘုန်းကြီးတို့စာအသုံးပေါ့လေအဲ့တော့ဟိုဒီခရီးတစ်ခုသွားမယ်တစ်ခုကိုယူသွားမယ်ဟုတ်တယ်မလားဒါဆောင်းရင်းဆောင်းယူတဲ့သဘောပဲအဲ့တော့ဒီလုပ်ငန်းကိစ္စတွေကိုပိုင်းပိုင်းနေနေလုပ်နိုင်ရဲ့အတွက်သူကအောက်ကနေပြီးတော့သူကဆောင်းရင်းပေးတဲ့လုပ်ငန်းကိစ္စသူကဆောင်ရွက်နေတယ် ဆောင်ရင်းပေးတတ်တဲ့သဘောတရားတစ်ခုလို့ညာထဲမှာထင်နေတယ်နောက်တစ်ခုဗဒ္ဒံဆိုတာကတော့အနိကဆုံးအကြောင်းတရားပဲဘာနိကတည်းလို့မေးတော့ခုနကကြံတဲ့ဓာတ်သုံးပါးမရှိခဲ့သူရဖြစ်လို့မရဘူးဝါရောမရှိလဲသူဖြစ်လို့မရဘူးဒီဇောမရှိလဲဖြစ်လို့မရဘူးအဘောမရှိလဲသူဖြစ်လို့မရဘူးဒါကြောင့်ဒီဓာတ်သုံးပါးကတစ်ခုနဲ့တစ်ခုအပြန်လှန်ကျေစုပြုနေအဲ့ဒီသဘောလေးတွေကိုမြင်အောင်လိုက်ရှုရပါတယ် ပထဝီရှိသလိုအာဘောဒေဇောဝါယောအကုန်လုံးရှိရမယ်အစင်းအနံ့ရတာဩဇာအကုန်လုံးရှိရမယ်ဇီဝိတဒီသက္ကုတတကကလမှာဇီဝိတရှိတော့ဒီဇီဝိတကိုရှိရမယ်သက္ကုပတာရကိုရှိရမယ်စသဖြင့်အဲသက္ကုတတကကလမှာ၁၀လုံးရှိရင်ဒီ၁၀လုံးကိုစနစ်တကျတစ်ခုပြီးတစ်ခုရှုရပါတယ်ရှုပြီးပြီးပြီးပြီးဆိုရင်ဟိုဘက်ကမျက်စိမှာပဲကာယတတကကလရှိနေတယ်ထိတာကိုသိတဲ့စိတ်မိဖြစ်တဲ့ကလ ဒီတော့ဒီကာယတတကကလကလည်း10လုံးရှိတော့အဲ့ဒီမှာလည်း10လုံးလုံးကိုကဏပြောပထူရနေစပြန်ရှုတော့ခုနကရှုပြီးပြီခုငါမရှုတော့ဘူးဒီလိုလိုလို့မရဘူးသူကသူကလနဲ့သူပဲအဲ့ဒါကြောင့်မျက်စိမှာယုတ်ကလက6မျိုးယုတ်မျိုးစား54ရှိ54ခုလုံးရှိပါတယ်အစ္ဆဒရှုသလိုဗိဒ္ဓလည်းရှုပါတယ်ဘာဖြစ်လို့လဲဗိဒ္ဓကိုလှမ်းရှုတဲ့အခါမှာလည်းဝရဝါဒမဖြစ်အောင်ရှင်းရှင်းလင်းလင်းမြင်အောင်ဒါအစ္ဆဒဗိဒ္ဓအကုန်လုံးရှုနေရပါတယ်နော်အဲ့ဒီနည်းစနစ်အဖြစ်လက္ခဏာရတ္တပိစုပ္ပံပရတ္ထအဖြစ် ရုပ်တည်နာမ်တွေကိုကုံစင်အောင်သိသိပြီးပြီဆိုတော့မှအဲ့ဒီယောဂီကိုဘုန်းကြီးတို့ကဝိပဿနာစသင်ပေးပါတယ်ဒါပေမဲ့ဝိပဿနာမရှုခင်မလုပ်ရဘူးဒီအဲ့ဒီလက္ခဏာရတ္တပိစုဝရပဋ္ဌာနီအဖြစ်ရုပ်တည်နာမ်တွေကိုသိသိပြီးတဲ့အခါအဲ့ဒီယုံနံတွေကိုခါတိုင်းရှုသလိုပေါ့ဝိသိစဉ်အထက်အကုန်လုံးပြန်သိသိခိုင်းတယ်ယုတ်တွေကိုလည်းပြန်သိသိခိုင်းတယ်အဲ့တော့ယုတ်တဲ့တဲ့ကိုသိသိတယ်နံတဲ့တဲ့ကိုသိသိတယ်အဲ့ဒီသိသိတဲ့အပိုင်းမှာကတော့ ဣဇဒဗိဒဒီလက္ခဏာရတပိစုပ္ပံဗရဒ္ဓဏီအဖြစ်ရှုပြီးတဲ့ပုဂ္ဂိုလ်ကိုယ်ကိုထပ်ပြီးတော့သင်တဲ့အပိုင်းမှာဝိပဿနာမသွားခင်မှာပရိစ္ဆေသမုပ္ပါကလည်းရှုထားပြီးဖြစ်နေတော့မိမိရှုနိုင်သလောက်ရှုခဲ့ပြီးတဲ့အတိတ်တွေပေါ့ဥမာနံပါတ်5အတိတ်ဆိုကြဆိုနံပါတ်5အတိတ်ပရိသန္တိကနေစပြီးတော့သုတိအထိရုပ်သက်သိသိတယ်နံပါတ်4အတိတ်ပရိသန္တိကစပြီးသုတိအထိနံပါတ်3အတိတ်ပရိသန္တိကနေစပြီးသုတိအထိနံပါတ်2အတိတ်ပရိသန္တိကနေစပြီးသုတိအထိ နံပါတ်၄အတိတ်ပရိသန္တိကနေစပြီးသုတိအထိပိဿုပံပရိသန္တိကနေသုတိအနာဂတ်ရှိခဲ့ရင်တော့ရှိတယ်လို့ပေါ့အဲပရိသန္တိကနေသုတိအထိရုပ်သက်သက်ကြီးပဲအဲ့ဒါတန်းပြီးတော့သိသိခံရတယ်ပြီးတော့နံသက်သက်ပြန်ပြန်ပြီးသိသိခံရတယ်အဲ့တော့အဲ့လိုရုပ်သက်သက်သိသိလိုက်နံသက်သက်သိသိလိုက်နောက်တစ်ခုရုပ်နာနှစ်ခုပူထွေးသိသိရတယ်အဲ့ပူထွေးသိသိတဲ့ရဲ့အတွက်ဘုန်းကြီးဇေယျတွေမှာအပေါ်မှာစင်းပြထားပါတယ်နော်54 44စသည်ဖြင့် အဲ့ဒီလိုစည်ရင်ပြန်ထားကယုတ်တရားနန္တရားဥမ္မာပိစ္ဆန္တဝဇ္ဇမစေစရိတေက7လုံးဒါကနန္တရားသူရဲ့မိယဝုထုယောကဟရိယမှာဖြစ်တော့ဟရိယမှာယောက54 54ကယုတ်တရားယုတ်တရားနန္တရားယုတ်တရားနန္တရားအဲ့ဒီလိုစိတ်တက်ခဏတိုင်းမှာအကုန်လုံးလိုက်ပြီးသိသိရတယ်ဒါယုံနာပူတွဲသိသိတာပဲအဲ့ဒီအပြင်ဘုန်းကြီးတို့အထက်တလင်းကြီးအထက်ကရာနဲ့မူလတိကမှာဖွင့်ထားတာကသူက နာမရူပပြိစေတအပြင်နာမရူပဝဝဋ္ဌာဏဆိုတာတခုထပ်ဖွင့်ထားတယ်။ဘာကွာခြားတယ်လို့မေးတော့အဲ့ဒီမှာဒီယုတ်တိနန္ဒီကိုရှုတတ်တဲ့ပုဂ္ဂိုလ်ကယုတ်သက်သက်သိသိတာတခုနန္တသက်သိသိတာတခုယုံနာပုဒ္ဒသိသိတာကတခုပြီးတော့မှနာမရူပဝဝဋ္ဌာဏယုံနာကိုပိုင်းခြားမှတ်သားတာတခုဆိုပြီးလေးခုဖော်ပြလေးစင်ဖော်ပြထားတယ်။ယုံနာကိုပိုင်းခြားမှတ်သားတယ်ဆိုတာက အဲ့ဒီယုတ်တည်နံတွေကိုသိချင်သိသိနေတဲ့ပုဂ္ဂိုလ်ဒီယုတ်တည်နံတွေကိုကြည့်လိုက်တယ်ကြည့်လိုက်ပြီးတဲ့အခါမှာဒီယုတ်တည်နံတွေထဲမှာယောက်ျားမိန်းမပုဂ္ဂိုလ်တ attva လူနာပြမအတ္တဆိုတာမရှိယုတ်နံမြတ်တာရှိတယ်လို့ဒီလိုပိုင်းခြားမှတ်သားတယ်အဲ့ဒီလိုပိုင်းခြားမှတ်သားမှဒီအတ္တဒိဋ္ဌိကိုသူကပယ်နှုတ်ပေးမှာအတ္တဒိဋ္ဌိဆိုတာဘုန်းကြီးပြောခဲ့ပြီးပြီငါတို့ဘောယောက်ျားမိမပုဂ္ဂိုလ်တ attva လူနာပြမတကယ်ထင်ရှားရှိတယ်ဆိုတဲ့ဆွေလန်းယုံကြည်မှုလည်းဒါလောကသမညာအတ္တဆိုပဲနော် အသက်ကောင်လိပ်ပြန်ကောင်ဝိညာဉ်ကောင်အတ္တကောင်ရှိတယ်ဆိုတာလက်ဒါအတ္တဒိဋ္ဌိဆိုတဲ့မျိုးပဲအဲ့ဒီအစွဲတွေပြုတ်အောင်ဒီနမရူပပရိစ္ဆေဒဉာဏ်ပိုင်းမှာဩယုံနန္တာရှိတယ်ဒီအတ္တဆိုတာမရှိဘူးလို့ဒီမှာသိသိရတယ်ပိုင်းခြားမှတ်သားရတယ်အဲ့ဒါကိုနမရူပဝါဟုဌာဏဉာဏ်လို့ခေါ်ပါတယ်အဲ့ဒီဉာဏ်တွေကိုဟိုအတိတ်ကနေအနာဂတ်အထိဆုံးတဲ့အထိတောက်လျှောက်အကုန်လုံးရှုရပါတယ်အဲ့ဒီလိုရှုတာကဝိပဿနာဉာဏ်ရဲ့အရှုကအာယုန်တွေကို ဉာဏ်နဲ့ပိုင်းခြားယူနေတာပဲနော်ရှုခြင်းနဲ့ရှုလို့ရအောင်လေ့ကျင့်နေတာပဲအဲ့ဒီလေ့ကျင့်မှုအောင်မြင်ပြီဆိုတော့မှဘုန်းကြီးတို့ဝိပဿနာကုရပါတယ်နော်ဝိပဿနာကုတဲ့အပိုင်းမှာဒီစာအုပ်ထဲမှာလည်းဘုန်းကြီးတို့ရေးထားပါတယ်နော်ကလမသမထနာနီးနဲ့နေရဝိပဿနာဆိုပြီးတော့ရေးထားပါတယ်ကလမသမထနာနီးဆိုတာကတော့ဘုန်းကြီးတို့ အခေါ်လေးကွာတာကွာတာပါပဲနေရဝိပဿနာဆိုတာနဲ့ကလပသမ္ပဒနာနည်းနဲ့အတူတူပါပဲဘုဘက်ဆံမျက်နှာ368မှာနော်တွေ့တယ်မဟုတ်လားအဲဒီတော့ဒီမှာကလပသမ္ပဒနာနဲ့နေရဝိပဿနာကလပသမ္ပဒနာဆိုတာလေအတိတ်ကပိစုပန်အစ္ဆဒဗိဒ္ဓစတဲ့တစ်ဆက်တစ်မျိုးသောအခြေအဖြစ်တည်နေတဲ့ယုတ်တရားတွေကိုပေါင်းစုခြုံငုံပြီးတော့ အနိစ္စဒုက္ခအနတ္တလက္ခဏာကြီး၃ဌာန်တင်ရှုတာကိုကလပသမသနာလို့ခေါ်ပါတယ်ဒါကတော့သဘုဒ္ဓင်ကျွန်းမှာတရင်သုံးတော်မူကြတဲ့မထေမြတ်ကြီးတွေရဲ့အခေါ်အသုံးနှုန်းဆိုပြီးဒီလိုအထက်ကရာက ဖွင့်ထားတယ်သဘုဒ္ဓင်ကျွန်းဆိုတာကတော့ဘုန်းကြီးတို့အိန္ဒိယကိုပြောတာပါနော်အိန္ဒိယမှာတရင်သုံးတော်မူတဲ့မထေမြတ်ကြီးတွေရဲ့အယူဆပဲအခေါ်အသုံးနှုန်းပဲနောက်တစ်ခုကတော့နေရဝိပဿနာဒါလည်းအတူတူပါပဲ အတိဏကပိစုံပံဣဇ္ဇတဗိဒ္ဓစတဲ့17မျိုးသောအချက်အပြင်တည်နေတဲ့ဒီယုတ်တရားတွေတဘုံဝေဒနာတဘုံသင်ညာတဘုံသင်္ခါရတဘုံဝိညာဉ်တဘုံငါးဘုံပုံပြီးတော့တဘုံစီတဘုံစီရှုတာဒီနေ့စနစ်ကိုလည်းနရဝိပဿနာလို့ခေါ်တယ်နော်အနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးတတ်တင်ရှုတာနောက်တနည်းကတော့ဘုန်းကြီးတို့ဒီပရမတ္ထဓာလမှာဒကာကြီးတွေဒုမကြီးတွေဘုန်းကြီးလည်းခဏခဏပြောနေတယ်ပြန်အာယုံယူကြည့်ပရမတ္တရားဘယ်နှခုရှိလဲ၄ခုစိတ်စေတသိက်ယုတ်နိဗ္ဗာန် နိဗ္ဗာန်ကတော့သူကသရုတ်ထပရမသူကနေဆာဒုက္ခအနတ္တပရမပဲစိတ်စရတဲ့ယုတ်တရားတွေကတော့အနေဆာဒုက္ခအနတ္တပရမပဲသူတို့ကဖြစ်ပြီးတာနဲ့ပြတ်တဲ့ဒါပေမဲ့ဖြစ်တဲ့အခက်ကလေးတော့ထင်ရှားရှိတယ်ပြတ်သွားရင်မရှိတော့အဲဒါကြောင့်သူတို့ကအနိစ္စဒုက္ခအနတ္တပရမပဲဒီတော့သရုတ်ထပရမဖြစ်တဲ့ဒီနိစ္စဒုက္ခအနတ္တဖြစ်တဲ့နိဗ္ဗာန်တရားတော်မြတ်ကိုလိုချင်တဲ့သူတော်ကောင်းကဒီစိတ်စိတ္တိယုတ်လို့ခေါ်ဆိုအပ်တဲ့ ပထမပရမဒုတိယပရမတတိယပရမဒီတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုတ်တန်တင်ပြီးတော့ဝိပဿနာရှုရတယ်။အဲဒီတော့ဒီတရားတွေကိုပထမသိအောင်ပထမကြိုးစားရတယ်။နောက်သူတို့ရဲ့အကြောင်းတရားကိုသိအောင်ကြိုးစားရတယ်။ပြီးတော့မှဒီတရားတွေကိုဝိပဿနာရှုရအောင်။အဲဒီလိုရှုတဲ့အပိုင်းမှာစိတ်နဲ့စေတသိက်ကနံတရားလို့ခေါ်ပါတယ်နော်။ယုတ်ကတော့ယုတ်တရား။ယုတ်နံနှစ်ပါးနည်းနဲ့ဝိပဿနာရှုလဲမဲ့ဖို့နိဗ္ဗာန်ရတယ်။ရတဲ့ထုံးကတော့ဘုန်းကြီးတို့ဓမ္မပဒမှာလာရှိပါတယ်။ င်ဆက်ကဇနီးမောင်နှံဆိုပြီးတော့သူတို့လာရှိပါတယ်ဒီဇနီးမောင်နှံနှစ်ဦးကိုဘုရားရှင်ကယုံနဲ့နှစ်ပါးနည်းဖြင့်ဝိပဿနာရှုခွက်ကိုသင်ပေးလိုက်တဲ့အခါသူတို့ကရှုပါသုတ်တနိုင်တဲ့စွမ်းအားရှိကြတဲ့အတွက်မေဖို့နိဗ္ဗာန်ကိုသောတပန်တည်သွားကြသောတပတိမညာဘုံညာကိုရရှိသွားကြပါတယ်မညာဘုံညာနဲ့ရရှိသွားတယ်နောက်တစ်ခုကတော့ဒီပစ္စဝဂ္ဂင်၅ဦးတို့လိုပုဂ္ဂိုလ်တွေနော် အဲ့ဒီလိုပုဂ္ဂိုလ်တွေမှာအရတ္တဘုပရမတော်ဘုန်းကြီးဘုရားရှင်ကသစ္စာလေးပါးနီးနဲ့ဒုက္ခသစ္စာတစ်ပုံသမုဒိယသစ္စာတစ်ပုံတပုံပုံမိဝိပဿနာရှုခွက်တွေကိုသင်ပြတယ်နောက်အရတ္တဘုဒီဘုံကြတော့ဒီဒီစိတ်စိတ်တဲ့ယုတ်တရားတွေကိုငါးပုံပုံလိုက်တယ်ယုတ်တရားကတပုံဝေဒနာတပုံသင်ညာတပုံသင်္ခါရတပုံဝိညာဉ်တပုံငါးပုံပုံပြီးရှုတဲ့နီးအဲ့ဒီနီးစနစ်ဖြင့်အရတ္တဘုပေါ့ဝိပဿနာရှုခွက်ကိုသင်ပေးတယ်ခန္ဓာငါးပါးဆိုတာလည်း ဒီယုံနာနှစ်ပါးပဲစိတ်စိတ်တဲ့ယုတ်တရားတွေပဲအတူတူပဲဒီစိတ်စိတ်တဲ့ယုတ်တရားတွေကိုငါးပုံပုံတယ်နောက်တစ်ခုဒီစိတ်စိတ်တဲ့ယုတ်တရားတွေကိုတစ်ခါတလေကြတော့12ပုံပုံတယ်တစ်ခါတလေဒီစိတ်စိတ်တဲ့ယုတ်တရားတွေကို18ပုံပုံပြီးဟောပေးတယ်ဘာကြောင့်လဲအကြောင်းရှိတယ်သူတို့ရဲ့အတိတ်ပါရမီအပေါ်မှာမူတည်တယ်ခုနကဘုန်းကြီးတလုံးကလည်းပြောခဲ့ပြီးပါပြီဟိုဘက်ကကိန္တုကောပမသုတ်တံမှာယဟန္တာမထေရကြီးတစ်ပါးအကြောင်းလာတယ် သူကဉာဏ်ပညာသိကြီးတယ်ဉာဏ်ပညာသိကြီးမှတဲ့ဒီလိုပုဂ္ဂိုလ်ကြတော့ဘုရားရှင်ကယံကိဉ္စိသမုဒိယဓမ္မတပ္ပန္တနိရောဓဓမ္မဖြစ်တဲ့တရားမှန်အကုန်လုံးပြည့်နေတဲ့တစ်ချက်တည်းသူကခြုံငုံရှုရှုလို့ရတယ်ဖြစ်တဲ့တရားတွေကလည်းဘာတွေလဲသူတို့သိသူသိပြီးသားဖြစ်တဲ့တရားမှန်အလုံးခြုံငိမ့်နေတယ်ပြက်နေတယ်ဆိုတာကို तू ကတစ်ချက်တည်းနဲ့ငုံရှုရှုလို့ရတယ် तू ကရုပ်တည်နာနေအကုန်လုံးတပေါင်းနဲ့ရှုလိုက်တယ်အဲရုပ်တည်နာနေကိုပေါင်းစုခြုံငုံပြီးတော့ရှုတဲ့နည်းစနစ်ကလည်းနောက်ပိုင်းမှာဘုန်းကြီးဟိုပြောပါမယ် သူရှုလို့ရတယ်ဒါဉာဏ်ပညာသိကြီးတာ။နောက်တစ်ခုကတော့ခွန်ကြီးတို့ခုနကပြောခဲ့တဲ့ပြင်ဆက်ကဇနီးမောင်နှံတို့ကြတော့ရုပ်ဇဘုံနံတဘုံနှစ်ပုံခွဲရှုရင်တို့ကရှုလို့ရတယ်။ရှုလို့ရရင်လည်းဘုရားရှင်ကအဲ့ဒီနည်းစနစ်နဲ့သင်ပေးလိုက်တာပဲသူတို့လည်းဒါမညာဖုန်ညာရတာပဲ။နောက်တစ်ခုကတော့ခုပြစ္ဆဝကိ၅ဦးတို့ပေါ့နော်။အဲ့ဒီလိုပုံကိုယ်ကြီးကြတော့သူကဒီလိုဟိုနောက်ပိုင်းလေးမှာဘုန်းကြီးရှင်းတော့ထားပါတယ်နော်။ စာမျက်နှာ380ကိုကြည့်လိုက်ပါနော်သုံးမျိုးကုန်သောတ attva တို့ကိုချီးမြှောက်တော်မူရန်ဆိုပြီးတော့ရေးထားတယ်နော်ခြေချွတ်တော်မူရမယ်ကျွတ်တိုက်တတ်တဲ့ဝိနည်းကြသရဝါတို့ဒီကသုံးမျိုးသုံးစားရှိနေကြတယ်သုံးမျိုးသုံးစားရှိတယ်ဆိုတာကအောက်မှာရေးထားပါတယ်နော်ရူပတန်ပုံလားယုတ်တရားနဲ့တွေ့ရသောတ attva နောက်တစ်ခုကအရူပတန်ပုံလားနံတရားနဲ့တွေ့ရသောတ attva နံပါတ်3ကဥပယတံပုံလားယုံနာနှမျိုးလုံးနဲ့တူဝေတဲ့တတ္တဝါဒီလိုလဲ၃မျိုး၃စားရှိတူဝေတဲ့ဆိုတာကဒီလိုယုတ်တရားလို့ပြောလိုက်ရင်ဘာလဲယုတ်တရားဘာလဲယုတ်တရားသူပြောနေနားမလဲနန္တရားလို့ပြောလိုက်ရင်လဲဘာလဲနန္တရားသိချာနားမလဲတချို့ကြတဲ့ယုတ်လို့ပြောလိုက်လဲနားမလဲနန်လို့ပြောလိုက်လဲနားမလဲအဲ့ဒါဘယ်လိုတွေလဲ ဟုတ်တယ်မလားဘလူတွေလဲဆိုရင်တော့ဒီမြန်မာလူတွေအကုန်လုံးပဲတင်တယ်နော်အဲ့ဒါဟိုမှာအဲ့ဒီလိုဒူဝင်နေတဲ့သရဝါလည်းရှိတယ်နောက်တစ်ခုကတိတ်ခိန္ဒိယဉာဏ်ပညာကသိထက်တယ်အိန္ဒြေကသိရင်းကျက်တယ်သိထက်မြက်တယ်အဲ့ဒီလိုပုဂ္ဂိုလ်လည်းရှိတယ်မိစိမိန္ဒိယဉာဏ်ပညာအလယ်လာစားပုဂ္ဂိုလ်လည်းရှိတယ်အိန္ဒြေမနှုတ်မထက်ပုဂ္ဂိုလ်တွေအလယ်လာစားပုဂ္ဂိုလ်တွေမုဒိန္ဒြိယအိန္ဒြေနှုတ်တဲ့သရဝါဉာဏ်နှေးတဲ့သရဝါဒါမျိုးလည်းရှိတတ်တယ် နောက်တစ်ခုကတန်ခိတရုစီအကျဉ်းကိုနှိမ့်ချိုက်တဲ့ပုဂ္ဂိုလ်အကျဉ်းကြီးကိုနှိမ့်ချိုက်တဲ့ပုဂ္ဂိုလ်လည်းရှိတယ်မိစီမာရုစီမကျဉ်းမကျက်အလယ်လတ်နှိမ့်ချိုက်တဲ့ပုဂ္ဂိုလ်လည်းရှိတယ်ဝိထာရရုစီအကျဲကိုအကျဲနီးလန်းတဲ့ခွဲခြားဝေဖန်ဟောမှနှိမ့်ချိုက်တဲ့ပုဂ္ဂိုလ်လည်းရှိတယ်အဲဒီတော့တတ္တဝါတွေကအဲဒီလိုသုံးမျိုးသုံးစားရှိနေကြရှိနေတဲ့အခါကျတော့ဒီသုံးမျိုးသုံးစားသောတတ္တဝါတွေကိုဘုရားရှင်ဘက်ကတော့ချီးမြှောက်ခြင်းတယ် သုံးစုမျိုးသုံးစွာလုံးသောတ attva တွေကိုနိဗ္ဗာန်ရစေခြင်းလေအဲ့ဒီဥဒိချက်ဖြင့်ဒီလိုပုဂ္ဂိုလ်တွေကိုငါဖျားဘယ်လိုဟောလိုက်ရင်သူတို့နိဗ္ဗာန်ရမလဲပရမတ်မဟောခင်တည်းကလှမ်းကြည့်လိုက်တယ်ဒီလိုဟောမှနိဗ္ဗာန်ရမယ်ဆိုတာသိရင်အဲ့ဒီပုံစံတိုင်းဟောပေးတယ်အဲ့ဒီတော့အောက်မှာဟောဖို့ဟောနေကြည့်နော်ဤသို့လင်ကျွတ်တိုက်တဲ့ဝိနည်းဇာတ္တဝါတို့နဲ့သုံးမျိုးသုံးစားရှိနေပြီထိုသုံးမျိုးသုံးစားသောတ attva တို့ကိုချီးမြှောက်တော်မူရအလို့ငါဖျားရှင်သည်ထိုကဲ့သို့တရားတော်ကိုဤမျိုးစုံဖြင့်တန်ဆာဆင်၍ဟောကြားတော်မူပေသည် မူရပေသည်နံပါတ်1ကြည့်ကနန္တရား၌ကြိုပေသောအရူပတမုံလာပုဂ္ဂိုလ်ခအိန္ဒြေထက်မြတ်သောတိခိန္ဒိယပုဂ္ဂိုလ်ကအကျဉ်းကြီးကိုနှိမ့်ချိုက်သောတန်ခိတရုစီပုဂ္ဂိုလ်ဤပုဂ္ဂိုလ်သုံးမျိုးတို့ကိုချီးမြှောက်တော်မူခြင်းကအနတ္တလက္ခဏာသုတ်တံကဲ့သို့သောဒေသနာတော်များဖြင့်ခန္ဓာ၅ပါးဤဖြင့်ဝိပဿနာရှုခွက်ကိုသင်ပြပေးတော်မူတယ်ဒါပဲနော်သူကယုတ်တရားလို့ပြောလိုက်ရင်သူကနားလေတယ်ဒါပေမဲ့နန္တရားလို့ပြောလိုက်တဲ့အခါကျတော့နည်းနည်းလေး လုံးထွေးနေတယ်လုံးထွေးနေတဲ့အခါကျတော့အဲ့ဒီလိုပုဂ္ဂိုလ်တွေနန္တရားနဲ့ပတ်သက်လို့အတိညာတန်ရှင်းတော်အောင်ဘုရားရှင်ကဝေဒနာတစ်ပုံတင်ညာတစ်ပုံသင်္ခါရတစ်ပုံဝိညာဉ်တစ်ပုံဆိုပြီးတော့၄ပုံပုံလိုက်တယ်ယုတ်တရားနဲ့ပတ်သက်လို့သူကအတိညာကတန်ရှင်းနေတယ်ဘာကြောင့်လဲအတိတ်ပါရမီပေါ်မူတည်ပါတယ်အဲ့ဒီအတိတ်ပါရမီပေါ်မူတည်နေတဲ့အခါကျတော့အတိတ်ကသူကယုတ်နဲ့ပတ်သက်ပြီးအထုကရုပြုပြီးသူကလေ့လာခဲ့တယ်ရှုပွားသုံးသပ်ခဲ့ဘူးတယ်နန္တရားနဲ့ပတ်သက်လို့ကြတော့သူကနည်းနည်းလေး တိတ်မတန်ရှင်ဘူးညယောဂီလို့ပေါ့နော်ယုတ်ကလကလေးတွေတော့သူကမြင်တယ်ဒါပြင်းနဲ့ယုတ်ကလတက်ခွဲတဲ့အဆင့်တော့မရောက်ပါဘူးနန္တရားနဲ့ပတ်သက်လို့တော့လုံးလုံးကိုမရှုခဲ့အဲ့ဒီလိုပုဂ္ဂိုလ်တွေကြတော့ဘုရားရှင်ကခုနကယုတ်တရားမှာအဋ္ဌညာတန်ရှင်ယုတ်တဘုံနန္တရားနဲ့ပတ်သက်လို့အဋ္ဌညာတန်ရှင်မှုမရှိဘူးဆိုရင်ဝေဒနာတဘုံတင်ညာတဘုံသင်္ခါရတဘုံဝิญဉ္ဇတဘုံ၄ဘုံပုံပြီး၅ဘုံပုံဟောတာလည်းရှိတယ် တချို့ပုဂ္ဂိုလ်ကအကျဉ်းကြီးပဲနှိမ့်ချရင်တော့အဲ့ခန္ဓာ၅ပါးနီးဟောပေးတယ်ဒါလည်းရှိတယ်တချို့ပုဂ္ဂိုလ်တွေကဉာဏ်ပညာသိဖြစ်တယ်အဲ့ဒီလိုပုဂ္ဂိုလ်တွေလည်းခန္ဓာ၅ပါးနီးကိုမြတ်သောအဖြစ်ဖျားရှင်ဟောပေးပါတယ်နော်နောက်တစ်ခုကတော့နံပါတ်2ကယုတ်တရားနဲ့တူရသောရူပတမ္မုံလာပုဂ္ဂိုလ်ခအိန္ဒိအလယ်လတ်ရှိသောမစ္စမိန္ဒိယပုဂ္ဂိုလ်ကမကျင်းမကျက်အလယ်လတ်ကျင့်စဉ်ကိုနှိမ့်ချိုက်သောမစ္စမရုစီပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်ကြတော့ဘုရားရှင်ကအာရဏ12ပါးနည်းနဲ့ဟောပေးတယ် ဘာဖြစ်လို့လဲသူကယုတ်တရားနဲ့ပတ်သက်ပြီးတော့အတိညာကမတန်ရှင်းဘူးမတန်ရှင်းတဲ့အခါကျတော့သက္ခာယရဏသက္ခုအကြည်သောဒရဏနာအကြည်ခန္ဓာယရဏနာကြည်စင်ဝေရဏလျာကြည်ကာယရဏကိုကြည်မနာရဏဖွေမနောကြည်ဒါကတစ်ချက်အဲဒီမနာရဏထဲမှာတော့ဖွေမနောကြည်တွေမဟုတ်ပါဘူးစိတ်စိတ်တွေအကုန်လုံးပါစိတ်စိတ်တွေအလုံးပါတယ်နောက်တစ်ခု ယူပါယူပါယုံအစင်ယူပါယုံ အတန်တတ္တယုံအနံ့ခန္ဓာယုံယတရတယုံအတွေ့ဖုထာပါယုံသင်ဓမ္မယုံဆိုပြီးဒီလိုခေါ်လိုက်တယ်အဲဒီလိုခေါ်လိုက်တဲ့အချိန်ခါမှာနားလည်သွားတယ်ဘာဖြစ်လို့လဲနန္တရားနဲ့ပတ်သက်လို့တော့သူကငကောအတိတ်ကသူကလေ့လာခဲ့တဲ့ပါရမီကအရှင်ဝါကောင်းတော့သူတန်ရှင်းနေတယ်ယုတ်တရားနဲ့ပတ်သက်လို့ကြတာအသိဉာဏ်ကသိမတန်ရှင်းဘူးအဲဒါကြောင့်ဘုရားရှင်ကယုတ်တွေကို7ပုံခွဲ စေဘုံခွဲဆိုတာကဓမ္မယရဏဆိုတာကဘာပြောသလဲစေတသိက်50နှလုံးဒုက္ခမယုတ်ခေါ်တဲ့သင်္ဝေနုညနဲ့ယုတ်က16ခုအဲဒီတော့ဒါတဝက်ပေါ့ဓမ္မယရဏတဝက်ဟိုဘက်ကသက္ကာယနာသောဌာနာခန္ဓာနာဇေဝနာကာယရဏ5ခုရူပယုံတတ္တယုံခန္ဓာယုံရတ္တယုံဖောထဘယုံက5ခုပေါလိုက်တော့10ခု10ဘုံခွဲပေါ့ဟိုဘက်ကဓမ္မယရဏထဲမှာဒုက္ခမယုတ်ကပါနေတော့10ဘုံခွဲ7ဘုံယုတ်ကို7ဘုံခွဲခွဲပြီးတော့နာကြတော့အတိညာတရှင်းနေတဲ့အတွက် ဝိမနောကြီးနေတဲ့ကစိတ်အလုံးကိုမနာယရဏစေတသိက်အလုံးကိုဓမ္မယရဏဒီလိုခေါ်လိုက်တယ်အဲ့ဒီနည်းနဲ့ခွဲရှင်းလေရှုလို့ရတယ်ဒီနည်းစနစ်ကတော့ရှင်ရဟုလာမထေအထူးသဖြင့်ထင်ရှားတဲ့ပုဂ္ဂိုလ်ကြည့်ရင်နော်ရှင်ရဟုလာမထေမြတ်အရတ္တဖို့တရားဟောတာအဲ့ဒီနည်းစနစ်နဲ့ဟောပြပါတယ်နော်ဒါသလရဏဝက်ကတန်ယုတ်ပါဠိတော်မှာဒီနည်းစနစ်လာရှိတယ်နောက်တစ်ခုကတော့အဲ့ဒီမှာနည်းနည်းလေးသတိထားမှာကခန္ဓာ၅ပါးဆိုတာလည်း ဒီစိတ်စေတသိက်ယုတ်တရားပဲဘာနဲ့12ပါးဆိုတာလဲဒီစိတ်စေတသိက်ယုတ်တရားပဲအရှုကအာယုံချင်းကအတူတူပဲရှုွက်ခြင်းကလေးသာနည်းနည်းလေး꿰သွားတာနော်နောက်တစ်ခုတချို့ပုဂ္ဂိုလ်ကြတော့ယုတ်တရားနဲ့ပတ်သက်လို့လည်းအသိဉာဏ်ကမတန်ရှင်းဘူးအတိတ်ကစီးပုခဲ့တဲ့ဘာရမီအရှင်ဝါကအပြော့နေတယ်နန္တရားနဲ့ပတ်သက်လို့လည်းအသိစိတ်ကသိမတန်ရှင်းဘူးအဲ့ဒီလိုပုဂ္ဂိုလ်မျိုးကြတော့ ဓာတ်18ပါးနည်းနဲ့ဝိပဿနာရှုခွက်ကိုမြတ်စွာဘုရားဟောကြားပေးတော်မူပါတယ်နော်အဲ့ဒီဓာတ်18ပါးနည်းနဲ့ဒီအာနာစနပါးနည်းကိုတော့ဘုန်းကြီးတို့ပါဠိတော်မှာကတော့နှစ်ခုစလုံးကိုရောပြီးတော့သင်္ကန်းတန်တင်ထားတယ်နော်ဒီတော့အာနာစနပါးနည်းပြောလဲရတယ်ဓာတ်18ပါးနည်းပြောလဲရပါတယ်အဲ့ဒီဓာတ်18ပါးနည်းကြတော့သူကဘယ်လိုဟောထားလဲဆိုတော့ခုနကယုတ်တရားနဲ့ပတ်သက်လို့တော့7ပုံခွဲပဲအတူတူပဲနတ်တရားနဲ့ပတ်သက်လို့ကြတော့9ပုံခွဲ ခုနှစ်ပုံခွဲဆိုတာကသက္ကဝိညာဉ်သောတာဝိညာဉ်ကဏဝိညာဉ်စီမဝိညာဉ်ကာဝိညာဉ်မနောဝိညာဉ်ဆိုပြီးဝိညာဉ်ဝိညာဉ်နဲ့ဓာတ်6ပါးခွဲဟောလိုက်တယ်ဓမ္မရဏဓမ္မဓာတ်ကြတော့စတိ52လုံးထည့်ဟောလိုက်တယ်ဒုက္ခမယု16ခုထည့်ဟောလိုက်တယ်ဒီတော့ဓာတ်18ပါးဆိုတာလည်းတနည်းပြောရင်တော့စိတ်စတိယုံတရားပဲအရှုကအာယုံခြင်းကအတူပါတယ်ဒါကိုဘုန်းကြီးရှင်းပြနေတာအကြောင်းရှိပါတယ်နော်ခစ်ကနားလည်နေတာက အာဘုရားရှင်ကနီးမျိုးမျိုးနဲ့ဒါဟောတော်တာပဲကိုကြိုက်တဲ့နီးကိုတစ်ခုရှုပြီးတာပဲတချို့ကဒီလိုလိုလေးပြောလို့ပါနော်အရှုကအာယုံချင်းကတော့ဘယ်လိုနီးနေပဲရှုရှုအရှုကအာယုံကအလုံးတူညီရမယ်စိတ်စိတ်တဲ့ယုတ်တရားကြီးဖြစ်ရမယ်နော်ဒီနည်းပြောရင်ယုံနဲ့နှစ်ပါးပဲအဲဒီတော့ဒီယုံနဲ့နှစ်ပါးစိတ်စိတ်တဲ့ယုတ်တရားတွေကိုကြကြနနရှုနိုင်မှဘာသာလင်မဲ့ဟိုနိဗ္ဗာန်ရမယ်ဆိုတာလည်းဘုရားကအတိအကျဟောနေပါတယ်နော်ဟောနေလိုက်တဲ့အခါကျတော့ဝိပဿနာရှုတော်မယ်ဒီပုဂ္ဂိုလ်က ဝိပဿနာရှုတော်မယ်ဆိုရင်ဝိပဿနာဉာဏ်ရဲ့အရှုကအာယုန်တွေကိုဒီမှာဝိသုဒ္ဓိမေအထက်ကရာကစည်ရင်ထုတ်ပြထားပါတယ်နော်နည်းနည်းလေးဖတ်ကြည့်သမှာစာမျက်နှာ369နော်အဲ့ဒီမှာဝိပဿနာဉာဏ်ဤအရှုကအာယုန်ဆိုပြီးတော့ရေးထားတယ်နံပါတ်1 ద్వార အာယုန်တို့နှင့်အတူတကွထိုထို ద్వార ၌ဖြစ်ကုန်သောသက္ကု ద్వారిక ဓမ္မသောတာ ద్వారిక ဓမ္မ ခန္ဓာ द्वार ိကဓမ္မဇီဝ द्वार ိကဓမ္မကာယ द्वार ိကဓမ္မမနော द्वार ိကဓမ္မဟူသောဓမ္မ6မျိုးနော်အဲ့ဒီဥစ္စာကဒီလိုပါ द्वार ဘယ်နှပါရှိလဲ6ပါဒါအလုံးသိတယ်စကု द्वार သောတာ द्वार ခန္ဓာ द्वार ဇီဝ द्वार ကာယ द्वार မနော द्वार အဲ့ဒီ द्वार မှာစကု द्वार မှာရုပ်ဘယ်လောက်ရှိလဲ54ဟုတ်ပလားသောတာ द्वार မှာ54 54 54 44စသဖြင့်ဒီလိုရှိတယ် အဲ့ဒါယုတ်တရားအာယုံကယူပါယုံတတယုံခန္ဓာရတယုံဖုဒ္ဓဘာယုံဓမ္မယုံအဲ့ဒီဓဝရနဲ့အာယုံနေနဲ့အတူအဲ့ဒီဓဝရမှာဖြစ်နေတဲ့သက္ကုဓဝရိကဓမ္မဆိုတော့သက္ကုဓဝရဝိသီစိတ်စိတ်တည်းကုသိုလ်ဇောလည်းပါတယ်အကုသိုလ်ဇောတွေလည်းပါတယ်ကုသိုလ်ဇောဝိသီအကုန်လုံးအကုသိုလ်ဇောဝိသီလည်းအကုန်လုံးပဲနော်သောတဓဝရိကဓမ္မသောတဓဝရမှာဖြစ်တဲ့ကုသိုလ်ကုသိုလ်ဇောဝိသီအကုသိုလ်ဇောဝိသီ ခန္ဓာဓဝရိကဓမ္မဆိုတော့ခန္ဓာဓဝရမှာဖြစ်တဲ့ကုသိုလ်ဇောဝိတိအကုသိုလ်ဇောဝိတိဇေဝဓဝရိကဓမ္မကဇေဝဓဝရလျှာမှာဖြစ်တဲ့လျှာကုလျှာဓဝရမှာဖြစ်တဲ့ကုသိုလ်ဇောဝိတိအကုသိုလ်ဇောဝိတိကာယဓဝရိကဓမ္မကာယဓဝရမှာဖြစ်တဲ့ကုသိုလ်ဇောဝိတိအကုသိုလ်ဇောဝိတိမနောဓဝရိကဓမ္မမနောဓဝရမှာဖြစ်တဲ့ကုသိုလ်ဇောဝိတိအကုသိုလ်ဇောဝိတိအကုန်လုံးပဲဒီတော့အဲ့ဒါဟိုဘက်ကဓဝရနဲ့အာယုံကယုတ်တရား ခုနက6ဒေါရမှာဖြစ်တဲ့စိတ်စရိသိတွေကနန္တရား ပေါင်းလိုက်တော့ယုံနာနှစ်ပါးပဲအတူတူပဲစိတ်စရိသိယုံတရားတွေပဲနော်နောက်တစ်ခုနံပါတ်2ကရူပခန္ဓာဝိရณะခန္ဓာသင်္ညခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာဘယ်နှပါးလဲ5ပါးခန္ဓာ5ပါးလည်းပါလဲစိတ်စရိသိယုံတရားပဲနော်နောက်စကုဒွါရသောတာဒွါရခန္ဓာဒွါရဇီဝဒွါရကာယဒွါရမနောဒွါရဆိုတဲ့ဒွါရ6ပါးဒါကတော့ယုတ်ယုတ်ဒီနော် ယူပါယုံတတ္တယုံကဏ္ဍယုံရတ္တယုံဖုဒ္ဓဘာယုံဓမ္မယုံဆိုတဲ့အာယုံက6ပါးအဲ့ဒီမှာနည်းနည်းလေးဓမ္မယရဏနဲ့ဓမ္မယုံနဲ့နည်းနည်းလေးတော့မတူဘူးဓမ္မယရဏဆိုတာကတော့စတိတိ52လုံးဒါဝိပဿနာရဲ့အရှုခံအာယုံပြောတာနော်ဟိုနိဗ္ဗာန်လည်းပါပါတယ်သို့တော့နိဗ္ဗာန်ကဝိပဿနာရဲ့အရှုခံအာယုံမဟုတ်လို့စတိတိ52လုံးနဲ့ဒုက္ခမယုံ16ခုကိုဓမ္မယရဏခေါ်တယ်သို့တော့ဓမ္မယုံကြတော့သူက6မျိုးရှိနေတယ် ဓမ္မရမဏပဏ္ဏပတ္တဒုက္ခမရူပစိတ္တသတိကနိဗ္ဗာန်ပညာတိဝေဒနာသဒ္ဒသင်္ကစ္စတိဆိုပြီးတော့အရှင်ညုရဓမ္မထေကသူအပိဓမ္မဒသင်္ကမှာဒီဒါလေးသူကအချင်းချုပ်ဖော်ပြထားတယ်ဓမ္မယုံ အမိရတဲ့တရားတွေကပတ္တယုံ၅ခုပတ္တယုံ၅ခုကဘာတွေလဲသကုပတ္တာသောတာပတ္တာခန္ဓာပတ္တာစေဝပတ္တာ ကာယပတ္တာစိတ်တစိတ်အလုံးစေတသိကစေတသိက်အလုံး နိဗ္ဗာန်နိဗ္ဗာန်ကတော့ဝိပဿနာအရှုခံအယုံမဟုတ်လို့ထားလိုက်နိဗ္ဗာန်ပညာတိနိဗ္ဗာန်ပညာဒုက္ခမရူပဒုက္ခမရူပ16ခုနော်ပတာဒဒုက္ခမရူပနော်ပတာဒယောဂ9ခုဒုက္ခမယောဂ16ခုစိတ်အလုံးစေတသိက်အလုံးနိဗ္ဗာန်ကတော့ဝိပဿနာရဲ့အရှုခံအာယုံမဟုတ်လို့ထားလိုက်ပညာတိအဲ့ပညာတိကလည်းဝိပဿနာအရှုခံအာယုံတော့မဟုတ်ဘူးဒါပေမဲ့ဒီမှာနည်းနည်းထည့်ထားတယ်အဲ့ဒါဘာကြောင့်ဆိုတာဘုန်းကြီးနည်းနည်းရှင်းမယ်နော် ဒီတော့အဲ့ဒီဓမ္မယုံကဘယ်နှမျိုးရှိနေလဲ6မျိုးဒီတော့ဓဝရ6ပါးနဲ့အာယုံ6ပါးဆိုရင်စိတ်စိတ်ရုပ်တရားတွေကုန်မသွားဘူးလားကုန်သွားတယ်ဟိုဒိဋ္ဌိဒိဋ္ဌမတ္တကအဲ့ဒီနီးနဲ့ဟောထားတာပါနော်ဓဝရ6ပါးအာယုံ6ပါးနီးစနစ်နဲ့ဘုရားရှင်ကဟောထားတာအဲ့ဒီတော့ဒိဋ္ဌိဒိဋ္ဌမတ္တကသက္ကုဒ္ဒရမှာဖြစ်နေတဲ့ယုတ်တရားနန္တရား သောတာဒေါရမဖြစ်တဲ့ယုတ်တရားနန္တရား6ဒေါရမဖြစ်တဲ့ယုတ်နန္တကိုရှုဖို့မြတ်စွာဘုရားကဝိပဿနာရှုခွင့်သင်ပေးတဲ့လုပ်ငန်းခွင်ဖြစ်ပါတယ်နော်နောက်တစ်ခုကတော့နံပါတ်5ကသက္ကဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်ဇီဝဝိညာဉ်ကာဝိညာဉ်မနောဝိညာဉ်ဆိုတဲ့ဝိညာဉ်6ပါးအဲဒီဝိညာဉ်6ပါးလို့ပြောလိုက်ရင်လောကီစိတ်တွေအလုံးကုန်ပါတယ်နော်မနောဝိညာဉ်ဆိုတာကတော့ကြံနေတဲ့အဲ့သက္ကဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်ဇီဝဝိညာဉ်ကာယဝိညာဉ်ကလွှဲရင်ကြံနေတဲ့ဝိညာဉ်အလုံးက လောကီစိတ်အလုံးပေါ့နော်လောကုတ္တရာစိတ်တွေကတော့ဝိပဿနာဉာဏ်ရဲ့အရှုခံအယုံမဟုတ်ဘူးဘာဖြစ်လို့လဲကိုမမရသေးတာနော်မရသေးတဲ့တရားဆိုတော့ရှုလို့မရဘူးနောက်သူတို့ကလည်းအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးရှုခဲ့ရင်ညင်းငွေတဲ့နိဗ္ဗိဒဉာဏ်မဖြစ်နိုင်တဲ့တရားတွေဖြစ်တယ်နော်ဒါကြောင့်သူတို့ကဝိပဿနာရှုခဲ့စဉ်ကဖယ်ထုတ်ထားတယ်နောက်တစ်ခုကနံပါတ်6သက္ကုတံဖတ်တာသောတာတံဖတ်တာကာဏတံဖတ်တာဇေဝတံဖတ်တာကာယတံဖတ်တာမနောတံဖတ်တာဆိုတဲ့ဖတ်တာက6ပါး အဲ့ဒါနည်းနည်းလေးဘုန်းကြီးထပ်ပြောမယ်နော်ဝိညာဉ်6ပါးဆိုရင်ဝိညာဉ်တစ်ခုတည်းရှုရမှာဟုတ်သလားမဟုတ်ဘူးဒါကိုနားလည်ထားနော်ဖတ်တာ6ပါးဆိုဖတ်တာတစ်ခုတည်းရှုရမလားမဟုတ်ဘူးဒါလည်းနားလည်ထားနော်သကုတံဖတ်တာဇာဝေဒနာသောတာတံဖတ်တာဇာဝေဒနာကန္နတံဖတ်တာဇာဝေဒနာဇေဝတံဖတ်တာဇာဝေဒနာကာယတံဖတ်တာဇာဝေဒနာမနောတံဖတ်တာဇာဝေဒနာဆိုပြီးဝေဒနာကဘယ်နှပါလဲ6ပါး သကုတံဖတ်တာကြောင့်ဖြစ်ပေါ်လာအကြောင်းခံပြီးဖြစ်ပေါ်လာတဲ့ဒုက္ခဒုက္ခဥပ္ပခဝေဒနာနော်သောတံဖတ်တာကိုအကြောင်းခံပြီးဖြစ်ပေါ်လာတဲ့ဒုက္ခဒုက္ခဥပ္ပခဝေဒနာစသည်ဖြင့်ဝေဒနာ6မျိုးအဲ့ဒီဝေဒနာကလည်းဝေဒနာတစ်ခုတည်းရှိရမှာဟုတ်လားမဟုတ်ဘူးဒီတော့ဝิญဉ်6ပါးကိုရှုမယ်ဖတ်တာ6ပါးကိုရှုမယ်ဝေဒနာ6ပါးကိုရှုမယ်ပုဂ္ဂိုလ်ကမရှုခင်မှာဘာကိုရှုထားပြီးဖြစ်ရမလဲယုတ်တရားကိုရှုထားပြီးဖြစ်ဒါဒီစည်းကမ်းလေးတွေကိုမမေ့ပါနဲ့နော်နောက်တစ်ခု ရူပတင်ညာတတ္တတင်ညာခန္ဓာတင်ညာရတ္တတင်ညာဖတ်တဘတင်ညာဓမ္မတင်ညာဆိုတဲ့တင်ညာက6ပါးအဲ့ဒီတင်ညာမှလည်းတင်ညာတစ်ခုတည်းရှိရမလားမဟုတ်ဘူးအတူတူပဲနော်နော်ရူပတင်စေရနာတတ္တတင်စေရနာခန္ဓာတင်စေရနာရတ္တတင်စေရနာဖတ်တဘတင်စေရနာဓမ္မတင်စေရနာဆိုတဲ့စေရနာက6ပါးစေရနာတစ်ခုတည်းရှိရမလားမဟုတ်ဘူးနော်သူတို့ကသဗ္ဗစိတ္တသန္တရဏစေတိတ်နော်နော်ရူပတဏတတ္တတဏခန္ဓာတဏရတ္တတဏဖုဒ္ဓဘတဏဓမ္မတဏဆိုတဲ့တဏက6ပါး တဏှာတစ်ခုတည်းရှိရမှာလားဆိုတော့မဟုတ်ဘူးနော်ရူပဝိတက်ကတတ္တဝိတက်ကခန္ဓာဝိတက်ကရတ္တဝိတက်ကဖုဒ္ဓဘဝိတက်ကဓမ္မဝိတက်ကဆိုတဲ့ဝိတက်က6ပါးဝိတက်တစ်ခုတည်းရှိရမှာမဟုတ်ဘူးနော်ရူပဝိสารတတ္တဝိสารခန္ဓာဝိสารရတ္တဝိสารဖုဒ္ဓဘဝိสารဓမ္မဝိสารဆိုတော့ဝိสารက6ပါးပထဝီဓာတ်အာဘောဓာတ်တိဇောဓာတ်ဝါယောဓာတ်အာကာသဓာတ်ဝိညာဏဓာတ်ဆိုတဲ့ဓာတ်က6ပါးဓာတ်ကြီး၄ပါးရှိပါဆိုရင် ဓာတ်ကြီးလေးပါးကိုမှီဖြစ်တဲ့ဥပါဒယုတ်တွေကိုလည်းရှုပါဆိုတာကအကျုံးဝင်သွားတယ်ဘယ်မှာအကျုံးဝင်လဲဆိုတော့ဟိုမှာတလောင်းကရှင်းခဲ့ပြီအာဂါတဓာတ်နော်အာဂါတဓာတ်ကဥပါဒယုတ်ဖြစ်တော့လက္ခဏာဟာရနိတိနိအဖြစ်မြတ်စွာဘုရားကအာဂါတဓာတ်ကိုဟောတော်မူခြင်းဖြစ်တယ်အာဂါတဓာတ်ကဥပါဒယုတ်ဖြစ်တော့အာဂါတဓာတ်တစ်ခုကိုရှုပါဆိုရင်အာဂါတဓာတ်နဲ့ဥပါဒယုတ်ချင်းတူညီနေတဲ့ကြံနေတဲ့23မျိုးသောဥပါဒယုတ်တွေကိုလည်းဝိပဿနာရှုရမယ်လို့ဆိုလိုတာသိသိရမှာနော် ကဲဝิญဉ်လို့ရှုလိုက်ရင်ဝิญဉာဏ်နဲ့ဓာတ်ကဝิญဉ်တစ်ခုတည်းရှုရမလားမဟုတ်ဘူးเนาะဒါကြောင့်နောက်တစ်ခုကတိုင်း10ပါးတဲ့အဲ့ဒါပြဉ္ညာပဲเนาะအဲ့ဒီပြဉ္ညာကဒီမှာဝိပဿနာဉာဏ်ရဲ့အရှုကအဟိုထဲမှာဘာကြောင့်ပါနေတယ်ဆိုတာကိုဘုန်းကြီးနည်းနည်းလေးရှင်းချင်လို့ပါကတိုင်း10ပါးကဘုန်းကြီးတို့ပရမတ်ပြည်တယ်လိုက်တဲ့ကတိုင်းဝင်လေးရှိတယ်နော်ကိုမြေကြီးပဲဖြစ်ဖြစ်ပထဝီကတိုင်းဆိုမြေကြီးပေါ့အဘောကတိုင်းဆိုလည်းရေးပေါ့ကိုပြည်တယ်ထားတယ်အဲ့ဒါပရမတ်စစ်ပဲ အဲ့ဒီကတိုင်းဝန်းလေးမှာတည်ရှိတဲ့ဓာလေးပါးကိုမိမိကညာနဲ့ပိုင်းခြားရှုနိုင်လို့နော်ဗိဓာကိုရှုနိုင်တဲ့ပုဂ္ဂိုလ်ကရှုလို့ရတယ်ရှုလိုက်ရင်ကလအမှုံလေးတွေပဲအဲ့ဒီကလအမှုံတွေဓာတ်ခွဲတော့ပထဝီယဘောတခုတမုံတမုံမှာပထဝီယဘောဒေဇောဝါယောအစိမ့်နဲ့ရတာဩဇာဆိုပြီးသဘောတရား၈ခုရှိပါတယ်နော်အဲ့ဒီရှင်မျိုးသောယုတ်တရားပရမပဲသူတို့ကအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးတန်တင်းပြီးရှုနိုင်တယ်သို့တော့ဒီကတိုင်းဝန်းကိုအခြေခံပြီးတော့မှ မိမိရဲ့ မမာတိစွမ်းအဖြစ်ဖြန့်ကျက်လိုက်တဲ့ကတယုံအဲ့ဒါကတော့သူကဝိပဿနာဉာဏ်ရဲ့အရှုကမဟုတ်ဘူးဒါကတော့ပမာတိစွမ်းအားကြောင့်ဖြစ်ပေါ်လာတဲ့နမိတ်ပဲဒါကိုဘုန်းကြီးတို့စာကတင်ညာစမေတံတင်ညာဏိဒနာတင်ညာပပုံဆိုပြီးဒီလိုသုံးထားပါတယ်နော်ဘာဝနာတင်ညာရဲ့စွမ်းအားကြောင့်ဖြစ်ပေါ်လာတာအဲ့ဒါကတော့ဝိပဿနာမရှိခေါမဟုတ်ဘူးနော်ဒါသူကမိုင်းမိတ်သဘောဖြစ်နေတယ်မူလ original ဖြစ်တဲ့ပထဝီကတယုံကတော့ပရမတ်ပဲနော် အလားတူပဲရေရေကတိုင်းအဘောကတိုင်းလည်းပုံစံတူပဲနော်မူလရေမှာတည်ရှိတဲ့ဓာလေးဘက်ကိုသိသိလိုက်ကလပ်မှုန်နေပဲရေဆိုတာလည်းကလပ်တည်းရဲ့အပေါင်းစုပဲသို့တော့အဘောတက်ကလွန်ခဲ့နေတဲ့အတွက်ဆွတ်ဆိုတဲ့အဘောကလွန်ခဲ့လို့အများကလပ်တည်းအများကြီးပေါင်းစုလိုက်တဲ့အခါမှာရေဖြစ်သွားတာပဲဒီစောလည်းဒီတိုင်းပဲယုတ်ကလပ်တည်းရဲ့အပေါင်းစုပဲနော်အဲ့ဒါကြောင့်ကြံနေတဲ့ကတိုင်းနေကတော့သူကယုတ်တရားတွေရဲ့အပေါင်းစုပဲအဲ့နံပါတ်6ဖြစ်တဲ့အဲ့နံပါတ်10ဖြစ်တဲ့အာဂတ အဲ့ဒီအာဂတဒီပင်လျင်သူကအပြင်ဘိဓာကိုရှုနေတဲ့ပုဂ္ဂိုလ်တွေကဒီအာဂတမှာတည်ရှိနေတဲ့ဉာဏ်ကသိထက်လိုက်ပေါ့လေအာဂတမှာတည်ရှိနေတဲ့ဓာလီဘက်ကိုလှမ်းသိသိသိသိလို့ရတာဒီအာဂတထဲမှာလည်းအမှုန်ကြီးအများကြီးပဲလှမ်းရှုရှုလို့ရပါတယ်အဲ့ဒါလေးဓာတ်ခွဲဓာတ်ခွဲလို့ရတယ်နော်အဲ့ဒါကြောင့်ကတိုင်း၁၀ပါးလုံးကိုဒီမှာထည့်ထားတယ်နော်အလောကကတိုင်းဆိုတာအလင်းရောင်ခုလိုအလင်းရောင်တစ်ခုကိုယူပြီးရှုရတာ ရှုလိုက်တဲ့အခါမှာမူလဒီ original အလင်းရောင်ကိုလှမ်းပြီးဓာလေးပါသိသိနိုင်ခဲ့အဲ့အလင်းရောင်ဟာလည်းကလပ်အမှုံလေးတွေရဲ့အပေါင်းစုပဲအဲ့ဒီကလပ်အမှုံတွေမှာကသူကဓမ္မုံဓမ္မုံမှာပရမီယဘောဒေဇောဝါရောအစင်းနာရတာဩဇာသပိသဘောတရား၈ခုစီရှိတော့အဲ့ဒီထဲမှာပါတဲ့အစင်းဆိုတဲ့ဝဏ္ဏတယူပါယုံကတောက်နေတာဒါပြင်လည်းကလပ်တွေကတစ်ခုနဲ့တစ်ခုအလွန်နိကဆိုပုတ်ချုပ်ထိခဲ့ပြီးဖြစ်လိုက်တဲ့အတွက်ပြင်လိုက်ကြီးလို့ညံထဲမှာထင်တကယ်တော့ကလပ်အမှုံတွေရဲ့အပေါင်းစုပဲ အဲ့ဒါကိုမြင်အောင်သိသိရှုရှုလို့ရတယ်နော်ဒါကြောင့်ဒီကတိုင်း၁၀ပါးကိုလည်းဝိပဿနာဉာဏ်ရဲ့အရှုကအဟုန်ထဲမှာထည့်ထားပါတယ်နောက်32ခုထာတာဘုန်းကြီးတို့ဟိုကုထာတာဆင်းရဲမှာရှိတယ်ဥမာဆံမေမှာဆိုရင်ယုတ်44ယုတ်ကလအမျိုးစား5မျိုးယုတ်44စသည်ဖြင့်ဒါတွေကဝိပဿနာဉာဏ်ရဲ့အရှုကနောက်အာယနာ12ပါးဓာတ်18ပါးခုနကရှင်းထားပြီးပြီအိန္ဒြေက22ပါးကာမတရူပတအရူပတဟူသောဓာတ်3ပါး အဲဒီကာမဓာတ်ဆိုတာကတော့ကာမဘုံမှာဖြစ်နေတဲ့ယုတ်ဒီနံနေပဲနော်ရူပဓာတ်ကရူပဘုံမှာဖြစ်တဲ့ယုတ်နံအရူပဓာတ်ဆိုတာကအရူပဘုံမှာဖြစ်နေတဲ့ယုတ်နံနေပဲနော်ကာမဘဝရူပဘဝအရူပဘဝဒါလည်းအတူတူပဲကာမဘုံမှာဖြစ်တဲ့ယုတ်နံကကာမဘဝရူပဘုံမှာဖြစ်တဲ့ယုတ်နံကရူပဘဝအရူပဘုံမှာဖြစ်တဲ့ယုတ်နံအနံကအရူပဘဝတင်ကြီးဘဝတင်ညာရှိတယ်အတင်ကြီးဘဝတင်ညာမရှိဘူး အဲ့ဒါကတင်ကြီးဘဝကတော့ဒီကာမဘုံနဲ့ယူပဘုံ16ဘုံမှာအတင်ညတဘုံကလွှဲရင်ဉာဏိတာကတင်ကြီးဘဝတွေပဲအတင်ကြီးဘဝဆိုတာကတော့အဲ့အတင်ညတဘုံပဲနေဝတင်ကြီးညာတင်ကြီးဘဝဆိုတာကတော့ဟိုအထက်ပိုင်းဖြစ်တဲ့နေဝတင်ညာနန္ဒရဏဘုံပဲနော်ဧကောကာရဘဝခန္ဓာတစ်ပါးရှိတဲ့ဘုံဒါအတင်ညတဘုံစတုဝကာရဘဝခန္ဓာလေးပါးရှိတဲ့အရူပဘုံနံခန္ဓာလေးပါးနော် ပြစ္ဆောကာရဘဝကာမ7ဘုံရူပ15ဘုံဒါဘဝကြီး9ဘဝနော်နောက်တစ်ခုရူပဇံ4ပါးမေတ္တာကရုဏာမုဒိတာဥပက္ခဆိုတဲ့အပမညာတရား၄ပါးအရုပအရုပဇံသမဘ၄ပါးပရိစ္ဆသမုပ္ပါအင်္ဂါ12ရပ်အဲ့ဒါကဝိပဿနာဉာဏ်ရဲ့အရှုခံအာယုန်တွေပဲအဲ့ဒီအာယုန်တွေကိုမိမိကသမထယာနိကပုဂ္ဂိုလ်မဟုတ်လို့သုဒ္ဓဝိပဿနာယာနိကပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်တော့အဲ့ဒီဇံကြီးချမ်းထားလိုက် ကတိုင်းကြီးခြံထားလိုက် နော်မေတ္တာဇန်တို့ဘာလို့အကုန်လုံးခြံထားလိုက်ဒါပေမဲ့အဲ့မိမိကဇံရနေတဲ့ရှုမှုတဲ့ပုံကိုဖြစ်ခဲ့ရင်တော့အကုန်လုံးဒါတွေရှုရမယ်အဲ့တော့ပရိစ္ဆသမုပ္ပါအင်္ဂါ၁၂ရပါတဲ့နောက်ဆုံးပြောလိုတာကတော့စိတ်စေတသိက်ယုတ်တရားကြီးပဲနော်ပရိစ္ဆသမုပ္ပါအင်္ဂါရဲ့အကြောင်းတရားဒါတွေဟာဝိပဿနာဉာဏ်ရဲ့အရှုခံအာယုံဖြစ်တယ်အဲ့ဒီအရှုခံအာယုံတွေကိုဝိပဿနာမရှုခင်မှာယောဂီပုဂ္ဂိုလ်ကသိအောင် ရှုထားပြီးဖြစ်ရမယ်ပြီးတဲ့အခါကျတော့မှနောက်ထပ်ခင်မှာအယူဆလွဲနေတဲ့ပြဿနာတစ်ခုဟိုမှာစာမျက်နှာ382မှာနည်းနည်းလေးကြည့်လိုက်နော်ထင်ရှားရာလွယ်ကူရာကစပါဆိုပြီးတော့နော်ဒီတော့ဒီဝိပဿနာဉာဏ်ရဲ့အရှုကအာယုန်တွေကခုနကစည်ရင်ထုတ်ပြီးပြီအလုံးပေါင်းလိုက်မယ်ဆိုလို့ချင်းစည်ရင်အရာ အမျိုးအစားပေါင်း24မျိုးရှိတယ်အဲ့ဒီတရားတွေထက်ကနော်ဘယ်တရားကနေစရှုမလဲဆိုတဲ့ဒီပြဿနာပေါ်လာတယ်နော်ယေပိစသမ္မတနုပကာတေတုယေယတပကတာဟွန်တိဒုက္ခိနပရိက္ခကိစ္စတိတေတုဒေနသမ္မတနာအရဝိတပံယေ ရေဆိုတော့ကတော့ရူပရူပဓမ္မယတ္တတိယောဂီနောတေတုတေနသမတနာအာရဘိတပယထာပါကတံဝိပဒနာဘိနိဝေသောတိကတဝါနော်သူအဲ့ဒီအထိလောက်ပဲတချို့ကအထိပဲကောက်တယ်သူဘာပြောတယ်ဆိုတော့လက္ခဏာရင်၃ချက်တင်၍ဝိပဒနာရှုပွား၃သဒိုက်ကုန်သောလောကီယုတ်တရားနံတရားတို့တွင်အကျဉ်ယုတ်တရားနံတရားတို့သည်အကျဉ်ယောဂီပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့ထင်ရှားခွင့်ချမ်းချမ်းသာသာလွယ်လွယ်ကူကူမပင်မပန်းသိသိ၍ရနိုင်ကုန်၏ ထိုယုတ်တရားနံတရားတို့၌ထိုယောဂီပုဂ္ဂိုလ်သည်လက္ခဏာရင်၃ချက်တင်း၍ဝိပဿနာတရားရှုပွားသုံးသပ်ခြင်းသမထနာအမှုကိုကြိုးစားအထောက်ပါတဲ့ဒါကဝိသုဒ္ဓိမဲ့ပဲနော်အဲဒီတော့ထင်ရှားရချမ်းချမ်းသာသာလွယ်လွယ်လွယ်ကူကူမပင်မပန်းသိသိ၍ရနိုင်သည့်ထိုယုတ်တရားနံတရားတို့၌ထိုယောဂောဆိုတဲ့ပုဂ္ဂိုလ်သည်လက္ခဏာရင်၃ချက်တင်း၍ဝိပဿနာရှုပွားသုံးသပ်ခြင်းသမထနာအမှုကိုကြိုးစားအထောက်ပါဟူသောဤစကားကို ထင်ရှားရာကိုထင်ရှားသည့်ယုတ်တရားနံတရားကိုဝိပဿနာနှလုံးသွင်းခြင်းသည်ဖြစ်နေ၏ဟုနှလုံးပတ်၍အထက်ကရာဆရာတော်ကမိတ်ဆွေတော်မူခြင်းဖြစ်သည်သို့တော်လည်းနောက်ပိုင်းကာလ၌ကအတိညာနဲ့မထင်လာမမြင်လာသေးသောယုတ်တရားနံတရားတို့ကိုလီအကြောင်းဥပယ်တမီဖြင့်အတိညာနဲ့ထင်လာမြင်လာစေ၍ထင်လာမြင်လာအောင်လက္ခဏာပြုလို့၍အကျွင့်အကြံမရှိကုံစင်အောင်သာလျှင် ယုတ်တရားနံတရားအကြောင်းတရားအကျိုးတရားတို့ကိုလက္ခဏာရင်၃ချက်တင်၍ဝိပဿနာရှုပွားသုံးသပ်ပါဒါကမဟာဒီကကမှားထားတယ်ဒီတော့အဲ့ဒီမှာခိကဘာပြောလဲဆိုတော့ဝိပဿနာဆိုတာကထင်ရှားတာကိုလောကူရာပဲရှုရတယ်သူကဒီလိုပြောလိုက်ပါထင်ရှားတဲ့လောကူရာရှုတယ်ဆိုတော့ဘာရှုလဲလို့မင်းတို့မေးလိုက်တော့အဲ့ပေါ်ရာဒီလျှောက်ရှုတော့ရုပ်လားနာမ်လားမသိဘူးပေါ်ရာအကုန်လျှောက်ရှုတာပဲဒါထင်ရှားရလောကူရာရှုရတာဒါဝိပဿနာပဲသူကဒီစကားလောက်ကလေးပဲကောက်ကင်တယ်သူပြောနေတာက ထင်ရှားရလွယ်ကူရောဆိုတာကဘယ်ထင်ရှားရလွယ်ကူရလဲဆိုတာခုနကစည်ရင်ထုတ်ပြထားတဲ့တရားဒီတဲကလို့ဒီလိုပြောအပေါ်မှာစည်ရင်ထုတ်ပြထားတဲ့24မျိုးသောတရားဒီတဲကဘယ်တရားကနေခေါင်းဆုံးစပြီးဝိပဿနာရှုရမလဲဆိုတာကိုသူကရှင်းတာရုပ်ဆိုတာဘာလဲမသိဘူးနာမ်ဆိုတာဘာလဲမသိဘူးအကြောင်းတရားဆိုတာဘာလဲမသိဘူးအကျိုးတရားဆိုတာဘာလဲမသိဘူးမသိတာတွေသဘုံကြီးထမ်းပြီးကမ္မဋ္ဌာန်းကျောင်းနဲ့ဝင်ထိုင်လိုက်တဲ့ပုဂ္ဂိုလ်ပေါ်တာတွေအကုန်လုံးရှောက်ရှုလို့ဒီလိုပြောတဲ့စကား မဟုတ်ပါဘူးနော်ပေါ်တာကပညာပရမမခွဲပဲရှုကျင်တာရှုနေရင်ဝိပဿနာဟုတ်မလားမဟုတ်ဘူး तू ကဝိပဿနာဆိုတာကဝိပဿနာဉာဏ်ရဲ့အရှုကအာယုံစင်းရင်ဖြစ်တဲ့တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးရှုပွားသုံးသပ်ပါမှဝိပဿနာလို့ခေါ်တာပါဘုရားဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်တဲ့ဒီတရားတွေကိုကိုယ်ဘာမှလည်းမသိသေးဘူးအဲပေါ်တော့မှတ်ပြီးပြောနေတော့အဲ့ဒါကိုဝိပဿနာလို့ပြောလိုက်တော့ကိုယ့်အတွက်ဘယ်နဲ့တော့ အကျိုးနည်းမလားအကျိုးများမလားအကျိုးရုပ်မလားအကျိုးရုပ်အချိန်ကုန်သွားတယ်နော်အမတန်တန်ဖိုးရှိတဲ့အချိန်တွေကိုအလားတာဖြုံးတီးတယ်လို့ဖြစ်သွားတယ်ဒီလုပ်ငန်းခွင်ပုံမကြတဲ့အတွက်ဖြစ်ရနော်ဒါကြောင့်မိမိတို့ဝိပဿနာရှုတော်မယ်ဆိုရင်ဘာဟာဝိပဿနာလဲဆိုတာလေးလောက်ကိုတော့ကြကြနနနားလည်အောင်လေ့လာထားပြီးမှရှုတာကပိုကောင်းပါတယ်နော်ငါလုပ်ရမယ့်လုပ်ငန်းခွင်ကဘယ်လုပ်ငန်းခွင်ဖြစ်တယ်ဘယ်အထိငါရှုရမယ်ဒီသဘောတရားကိုကိုယ်ကကြကြနနနားလည်ပြီးဖြစ်ဖို့လိုတယ်နော် ကဲအဲ့ဒီလိုရှုလိုက်တဲ့အခါမှာနောက်ပိုင်းမှာသူကရေးတယ်ပစ္ဆပဏအနုပဒဟံတေပိအနဝတိတာတောဥပယေနဥပထာပိတ္တဝအနဝတိတာတောဝသမတိတ္တပါသင်္ချာရလကုရာကိုစတင်ပြီးတော့ဝိပဿနာရှုနိုင်ပြီဆိုရင်ရှုလို့အောင်မြင်တဲ့ပုဂ္ဂိုလ်ကနောက်ပိုင်းကျတော့အတိညာမှာမထင်လားမမြင်လားတဲ့ယုတ်ဒီနန္ဒီရှိခဲ့ရင်လည်းအဲ့ဒီယုတ်ဒီနန္ဒီကိုလည်းအကြောင်းဥပ္ပတမီဖြင့်အတိညာမှာထင်လားမြင်လားအောင်ပြုလုပ်ပြီးတော့ဝိပဿနာရှုပါအကုန်လုံးပဲရှုပါလို့ဆိုလိုတယ် ဒီတော့အကြောင်းဥပ္ပတမီဆိုတာကဘာလဲဆိုတော့ဟိုဝိသုဒ္ဓိမဲ့အထက်ကရာနာမရူပပရိစ္ဆေတတတိဝိသုဒ္ဓိဘိုင်းမှာသူကရှင်းထားပါတယ်အကင်း၍ယောဂီပုဂ္ဂိုလ်ကနန္တရားကိုရှုလိုက်တဲ့အခါနန္တရားတွေကအတိညာမှာမတန်ရှင်းဘူးဆိုရင်ဘာလုပ်ရမလဲယုတ်ကိုပဲထက်ခတ်ထက်ခတ်ရှုပါဘုန်းကြီးတို့ကြေးမုံလေးတခုပေါ့ရှေ့တုန်းကတော့အခုလိုမှန်နေမပေါ်သေးတော့ကြေးကြေးပြားလေးတွေကိုပဲချောင်းပုတ်ပြီးတော့အဲ့ဒီထဲမှာမှန်လုပ်ပြီးကြည့်ရတာပေါ့ ကျင်းမုံထဲမှာသွားပြီးကြည့်လိုက်တဲ့အခါမျက်နှာရည်ကမထင်ရှားဖြစ်နေဘာလို့ကလဲကျင်းမုံကိုထက်ခါထက်ခါပုတ်ပြရတယ်တန်ရှင်းသွားတန်ရှင်းသွားတဲ့အခါကြည့်လိုက်ရင်မျက်နှာရည်ကထင်ထင်ရှားရှားတွေ့ရတယ်အဲ့ဒီပုံစံလိုပဲနန္တရားကအတိညာမှာမထင်လားမမြင်လားဖြစ်လို့တန်တန်ရှင်းရှင်းမပေါ်ခဲ့ဘူးဆိုရင်ရုပ်ကိုထက်ခါထက်ခါရှုပါနန္တရားဒီအလိုလိုပဲထင်ရှားလာပါလိမ့်မယ်ဆိုပြီးတော့ပြောတယ်ဒါကအကြောင်းဥပ္ပတမျိုးပေါ့နော် ဆိုလိုတာကဒီစက္ခုအကြည်ကိုသိမှစက္ခုအကြည်မှီဖြစ်တဲ့အနန္တရားကိုကိုယ်ကရှုလို့ရမှာစက္ခုအကြည်ဆိုတာဘယ်လိုနေတယ်လဲမသိဘူးအဲ့ဒီလိုမသိတဲ့ပုဂ္ဂိုလ်ကဒီစက္ခုအကြည်ကိုလှမ်းရှုလို့ရမလားမရနိုင်ဘူးဒီစက္ခုအကြည်ကိုမသိတဲ့ပုဂ္ဂိုလ်ကဒီစက္ခုဝိညာဉ်ကိုနန္တရားစုကိုလှမ်းရှုရှုလို့မရနိုင်ဘူးအလားတူပဲဒီဝိမနောအကြည်လည်းမသိဘူးဟရိယဝတ္ထုဆိုတာလည်းမသိဘူးဟရိယဝတ္ထုမြင်ဖြစ်တဲ့စိတ်စိတ်တွေရှုလို့ရမလားမရနိုင်ဘူးဒါကြောင့်ယုတ်ကိုထက်ခါထက်ခါရှုရှုရင် ဒီနန္တရားတွေကထင်ရှားလာလိမ့်မယ်ဒါကအကြောင်းဥပဲတစ်ခုပဲအကယ်ရုပ်ကိုရှုလိုက်တဲ့အခါမှာလဲရုပ်ကမထင်ရှားဘူးဆိုပါလို့လဲဓာလေးပါးကိုထက်ခါထက်ခါရှုဒါပဲသူကအကြောင်းဥပဲပဲနော်အဲ့တော့ဓာလေးပါးကိုထက်ခါခါရှုလို့လဲသိပြီးအစင်မပြေဘူးနန္တရားတွေရှုလိုက်တော့လဲအစင်ကမပြေဘူးမထင်မရှားဖြစ်နေတယ်ဘာလို့ ਆ လဲသမာဓိဘိခွေဘဝေထသမာဟိတောဘိခွေဘိကုယထဗုဒ္ဓပသနာတိစေတယံတို့သမာဓိထထောင်ကြ တမာတိရှိခဲ့ရင်ဟုတ်တိုင်းမှန်ဆိုသိတဲ့ဉာဏ်မြင်ဖြစ်ပေါ်လာမယ်ဒါဘုရားရှင်ဟောထားတယ်ဘာတွေသိမလဲဣတံဒုက္ခတိယထဗုဒ္ဓံပသနာတိဧကဒုက္ခသစ္စာယုတ်တရားနတရားခန္ဓာငါးပါးလို့ဟုတ်တိုင်းမှဆိုသိမယ်ဣတံဒုက္ခတိအယံဒုက္ခသမုဒယောတိယထဗုဒ္ဓံပသနာတိဧကဒုက္ခဖြစ်ကြောင်းသမုဒယအရိယသစ္စာတရားလို့ဟုတ်တိုင်းမှဆိုသိမယ်စသဖြင့်ဘုရားကအတိအကျဟောထားတယ်ဟောထားတော့အဲ့ဒီ နိဥပ္ပအကြောင်းနိဥပ္ပတွေဖြင့်မိမိကယုံနာခြင်းကိုပြန်ပြီးတော့သိချရှုရတယ်။ဒီတော့ယုံနာကိုရှုထပ်ပြီးတဲ့ပုဂ္ဂိုလ်တယောက်ကဘာဖြစ်လို့ဒီလိုအတိညာမတန်မရှင်းတွေဖြစ်နေရလဲ။ဘယ်လိုသဘောပေါက်ကြလဲ။ယောဂီတွေကကိုယ်နဲ့အိမ်နဲ့နေထိုင်တဲ့ပုဂ္ဂိုလ်တွေများကြပါတယ်။အိမ်ပြန်ရောက်တာနဲ့ဘာဖြစ်လဲ။အမေလို့ခေါ်လိုက်တာနဲ့စိတ်ကတစ်မျိုးဖြစ်ပြီးအဖေလို့ခေါ်လိုက်ရင်လည်းစိတ်ကတစ်မျိုးဖြစ်သွားပြီ။ ကိလေသာတွေကပြန်ပြီးဖုံးအောင်လိုက်တော့တခါတရံမရှုတာကြာခဲ့ရင်ပြုံးတဲ့ယောဂီတွေပြန်ရှုလို့မရဘူး။ဘုန်းကြီးတော်ခမည်းများသုတေသနာပြုကြည့်တယ်တချို့တစ်နှစ်နှစ်နှစ်လောက်မရှုတော့ဘူး။ရှေ့တုန်းကဘုန်းကြီးကဒီယောဂီတွေကိုဝိပဿနာပိုင်းအထိသင်ပေးလိုက်ပါတယ်။စိတ်ချရလောက်ပြီလို့တော့စိတ်ထဲထင်တယ်။ဒါပေမဲ့တနေ့နေ့လောက်ကြာမှကြောင်းပြန်လာလို့ပြန်ရှုလိုက်ရင် ပြုံးနေဝိုးတော်ဝါဒဖြစ်နေတယ်ပြုံးနေရှုလို့မရသေးဘူး အဲ့ဒီခါမှာတမာရီကိုပြန်ထူထောင်ပြီးရှုလိုက်မှတချို့လဲတစ်ထိုင်နှစ်ထိုင်အတွင်းတချို့လဲတစ်ရက်နှစ်ရက်အတွင်းပြန်ရှုလို့ရတယ်။ဘာဖြစ်လို့လဲဆိုတော့လူ့ဘဝမှာကျင်လီခဲ့တဲ့ကိလေသာဒေါ်ထဲမှာကျင်လီခဲ့တော့တခါတည်းဒီကိလေသာတွေရဲ့ဖုံးအုံမှုကြောင့်တမာရီကတိတ်ပြီးမထက်တော့ဘူး။ဇန်ကြီးကပြုံးနေပြန်ပြီးဝင်စားလို့မရဖြစ်နေတတ်တယ်။ဟုတ်တယ်မလား။အဲ့ဒါကြောင့်တခါတည်းမှာဒီတမာရီကလျော့ကျနေခဲ့ရင်တော့မရဆက်လက်ရှုနေခဲ့ရင်တော့မြန်တော့ပြန်ထင်ရှားပါတယ်နော်။အဲ့ဒါကြောင့် ဒီအကြောင်းဥပဒေဖြင့်မိမိရဲ့ဒီရုပ်တည်ဉာဏ်တွေကိုအတိညာမှာမထင်ခဲ့ရင်ထင်လာအမြင်လာအောင်ပြန်ပြီးတော့ရှုရှုပေးရတယ်။အဲဒီလိုရှုလိုက်တဲ့အခါမှာရုပ်တည်ဉာဏ်တွေကိုအကျွဲအကြံမရှိကုံစင်အောင်ရှုပါအနဝသေတာတော့ပါဆိုပြီးဒီလိုဖွင့်ထားပါတယ်။အဲဒီဖွင့်တဲ့ဒုတိယစာကြောင်းလေးကိုသူတို့ကကော်လေးနဲ့ပိတ်ထားတယ်ထင်ပါလေကြည်ရ။ကော်နဲ့ပိတ်ထားလိုက်ပြီးရှေ့စာကြောင်းလေးပဲဖွင့်ပြီးတော့ဝိပဿနာဆိုတာကပေါ်လာရှုရတာ။ အသိဉာဏ်မပေါ်တော့ဘူးဘုန်းကြီးကဒကာကြီးတယောက်ကသူကဒီလိုပဲတရားပွဲမှာထောက်တယ်အာဝိပဿနာဆိုတာရှင်ဖျက်ပေါ်ရပေါ်ရရှုရတာတကယ်ကြီးဘာပေါ်ရလဲလို့ဘုန်းကြီးမေးတယ်ဘာပေါ်ရလဲဆိုတော့သူကလည်းစိတ်ထဲပေါ်တော့ဘုနဲ့စိတ်ထဲမပေါ်တာကြတော့မရှုရဘူးလားဘုန်းကြီးအဲ့လိုမေးကြည့်တော့သူမပြေနိုင်ဘူးစိတ်ထဲပေါ်တာကပညာလည်းဖြစ်ပညာနဲ့မှတစ္ဆာတဲ့ပုဂ္ဂိုလ်ပညာတည်းပဲများပါတယ်နော် ပရမတ်ကိုမှသူနားမလဲသေးတာရှုလည်းမရှုတတ်သေးဘူးဒီတော့ပြည့်ညက်တည်းကြီးပဲသွားပြီးဝိပဿနာရှုနေလို့မက်ဖို့နိဗ္ဗာန်ရမလားမရဘူးဒါဘုရားကအတိအကျဟောနေတယ်နော်ဒါကြောင့်အဲ့ဒီလိုရှုတဲ့အပိုင်းမှာဥပမာယုတ်ကနေစရှုပြီးထားပါတော့နော်အဲ့ဒီယုတ်ကနေစရှုတဲ့အပိုင်းမှာဘုန်းကြီးတို့ဒီစီကံလေးတွေကိုနည်းနည်းလိုက်နာဖို့လိုတယ်နော်အဲ့ဒီစီကံနဲ့ပတ်သက်လို့ဟိုမှာလိုက်နာရမယ်စီကံတတ်မှတ်ချက်များဆိုပြီးတော့အောက်မှာဟိုဘက်စာမျက်နှာ384မှာရေးထားပါတယ်နော်နည်းနည်းလေးလှမ်းကြည့်လိုက်ပါ ဒါကဘုန်းကြီးတို့အဘိဓမ္မာအထသလိနိအထကရာစာမျက်နှာ290 291မှာလာရှိပါတယ်အလားတူအဆုံးအဖြတ်ကတော့ဘုန်းကြီးတို့ဝိသုဏိမေကအထကရာဒုတိယတွဲစာမျက်နှာ300 301မှာလည်းပုံစံတူလာရှိပါတယ်စကလုံးလေးနည်းနည်းကွဲပေမဲ့လို့အဓိပ္ပာယ်အတူတူပဲဆိုလိုတဲ့အဓိပ္ပာယ်လေးတော့ပဲဘုန်းကြီးပြောပါမယ်နော်ဣဇဒခန္ဓာ၅ပါးတသက်ကိုဝိပဿနာရှုနေုံနဲ့လည်းမညံဖုံညာမရနိုင်ဘူး ပရိဒခန္ဓာ၅ပါးတက်တဲ့ကိုလည်းဝိပဿနာရှုနေုံနဲ့အရိအရိအမေညာမေဖုန်ညာမရနိုင်ဘူး။ဘာကြောင့်လဲ။တတ္တဝါရဲ့ဆွဲလန်းတာကမိမိအစ္ဆတခန္ဓာကိုယ်ရင်ဆွဲလန်းတာမဟုတ်ဘူး။ပရိဒခန္ဓာကိုယ်လည်းမဆွဲလန်းဘူးလား။ဆွဲလန်းနေတယ်။ဝိပဿနာဉာဏ်ရဲ့စွမ်းအားကအစ္ဆတကိုရှုခဲ့ရင်အစ္ဆတခန္ဓာ၅ပါးပေါ်မှာဆွဲနေတဲ့အဆွဲကိုဖြိုခွဲနိုင်တယ်။တရင်ကအဖြစ်နော်။ဒါပြင်းနဲ့ဗိဒ္ဓခန္ဓာ၅ပါးပေါ်မှာဆွဲနေတဲ့အဆွဲကိုမဖြိုခွဲနိုင်ဘူး။ဘာတွေဆွဲလဲ။တဏှာနဲ့လည်းဆွဲတယ်၊ဒိဋ္ဌိနဲ့လည်းဆွဲတယ် တွေ့တာတတ်မဲ့မှုတဏ္ဍနဲ့လဲဆွဲနေတာရှိတယ်ငါသားပဲငါသမီးပဲငါမိပဲငါအမျိုးသားပဲငါအမျိုးသမီးပဲစသဖြင့်ဒီလိုဒိဋ္ဌိနဲ့လှမ်းပြီးဆွဲနေတာတွေလည်းရှိတယ်နော်ငါပဲသူပဲငါသားပဲငါသားကသူမြတ်သားနဲ့တူတာမဟုတ်ဘူးငါသားကဘလောက်တော်တယ်စသဖြင့်မာနနဲ့ဆွဲတာလည်းရှိတယ်အဲ့တော့ဒီတဏှာဆွဲမာနဆွဲဒိဋ္ဌိဆွဲတွေကိုဖြိုခွဲနိုင်ဖို့ကအနိစ္စ ानु ဘဒနာညာကမာနဆွဲကိုဖြိုတယ် ဒုက္ခ ानु ပါဒနာဉာဏ်ကတဏှာဆွဲကိုဖြိုတယ်အနတ္တ ानु ပါဒနာဉာဏ်ကအတ္တဆွဲကိုဖြိုတယ်အဲ့လိုဖြိုတဲ့အခါမှာအစ္ဆဒကိုရှုရင်အစ္ဆဒမှာပဲယာယီတရင်ကအဖြစ်ပြိုသွားတယ်ဗိဓာမှာမပြိုနိုင်ဘူးဒါသူ့စွမ်းအားကဒီလောက်မကြည့်ဘူးဗိဓာကိုဝိပဿနာလက္ခဏာရေးသုံးတာတင်ပြီးဝိပဿနာရှုခဲ့မယ်ဆိုရင်လည်းဗိဓာအပေါ်မှာဆွဲနေတဲ့အဆွဲလောက်ပဲပြိုတယ်အစ္ဆဒဆွဲတဲ့အဆွဲကမပြိုနိုင်ဘူးဒါကြောင့်ယံခအစ္ဆဒယံခဗိဓာ ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးဓာတ်တည်းပြီးရှုရတယ်အဲလိုရှုတဲ့အပိုင်းမှာခန္ဓာ၅ပါးလုံးကိုကရှုဟိုရင်ခြုံငုံပြီးမရှုနိုင်တဲ့ပုဂ္ဂိုလ်ကရုပ်တသက်တစ်ပုံနာမ်တသက်တစ်ပုံတို့နှစ်ပုံပုံပြီးတော့လည်းရှုနိုင်တယ်ရုပ်တစ်ပုံဝေဒနာတင်ညာသင်္ခါရဝิญဉ်လေးပုံအဲလိုနန္တရားကိုလေးပုံပုံပြီးရှုလို့ကလည်းရှုနိုင်တယ်နောက်တစ်ခုကယုတ်တရားတက်တဲ့ကိုဝိပဿနာရှုနေရင်လည်းအရိယာမဉ္ဇဏ်ဘုံညာမဆိုင်နိုင်ဘူး။နန္တရားတက်တဲ့ကိုဝိပဿနာရှုနေရင်လည်းအရိယာမဉ္ဇဏ်ဘုံညာဘယ်လိုမှမဆိုင်အောင်နိုင်ဘူး အဲ့ဒါကြောင့်ယံခယုတ်တရားယံခနံတရားတွေကိုယံခအနိစ္စလက္ခဏာယံခဒုက္ခလက္ခဏာယံခအနတ္တလက္ခဏာဒီလိုလက္ခဏာကြီးသုံးတာတင်ပြီးတော့ရှုနေရတယ်အဲ့လိုရှုတဲ့အပိုင်းမှာယံခအစ္ဆဒယံခဘိဒဒီလိုခထခထခရှုနေရတယ်ရှုလိုက်လို့တော်တော်လေးယောဂီကအလားကြလာပြီဆိုတော့မှအဲ့ဒါအတိတ်ကနေဖြိုပြီးတော့ဟိုအနာကဆုံးတဲ့အထိမိမိသိသိထားတဲ့အတိုင်းယုံတဲ့ကိုရှုမယ်နန္တတဲ့ကိုရှုမယ်နော် ယံခအနိစ္စယံခဒုက္ခယံခအနတ္တဒီလိုလက္ခဏာ၃တန်တင်ပြီးအတိတ်ကနေဟိုအနာကဆုံးတဲ့အထိလှမ်းပြီးရှုရပါတယ်အဲ့လိုရှုလိုက်လို့မှအသိဉာဏ်မှာသိပြီးအလွန်ကြီးမတန့်ရှင်းရင်ငါးပုံပုံခန္ဓာ၅ပါးနည်းနဲ့လည်းရှုနိုင်ပါတယ်နော်အဲ့တော့အတိတ်ကနေဖြိုးပြီးတော့ဟိုအနာကဆုံးတဲ့အထိဒီလိုပဲရှုရတယ်အဲ့လိုခန္ဓာ၅ပါးနည်းနဲ့ရှုတဲ့အပိုင်းမှာဘာသာပြန်ကတော့နှစ်မျိုးဖြစ်နေတော့ဘုန်းကြီးကြိုက်တဲ့ဘာသာပြန်ကတော့ဟိုပရိသမီတာမက်ကအထေကရာကိုကိုးကပ်ပြီးတော့ ကဘာကြီးကစရောကြီးတွေကဘာသာပြန်ထတာကတော့အတိတ်ပဲဖြစ်ဖြစ်အနာဂတ်ပဲဖြစ်ဖြစ်ပိဿုပံပဲဖြစ်ဖြစ်ဣဇဒပဲဖြစ်ဖြစ်ဗိဓပဲဖြစ်ဖြစ်ဩလာရိကခေါ်တဲ့ဉာဏ်နဲ့ယုတ်တရားပဲဖြစ်ဖြစ်ဒုက္ခမခေါ်တဲ့သင်္ဝေနဲ့အနုဉာဏ်နဲ့ယုတ်တရားပဲဖြစ်ဖြစ်ဟိနခေါ်တဲ့ယုတ်ဉာဏ်နဲ့ယုတ်တရားပဲဖြစ်ဖြစ်ပဏိတခေါ်တဲ့မုံမြတ်တဲ့ယုတ်တရားပဲဖြစ်ဖြစ်ဒုရခေါ်တဲ့ဝေးတဲ့ယုတ်တရားပဲဖြစ်ဖြစ်တဏိကခေါ်တဲ့နိကတဲ့ယုတ်တရားပဲဖြစ်ဖြစ်ဘယ်ယုတ်တရားကိုမဆိုအကုန်ရှုပါဆိုပြီးဒီလိုဘာလို့ပြန်တဲ့နီးရှိတယ်အဲ့ဒီနီးကတော့နည်းနည်းသက်တာတယ် ဘာဖြစ်လို့လဲခွန်ကြီးနဲ့ထပ်ပြောမယ်ခုသက္ကုဒတကကလဆိုကြဆိုနော်သက္ကုဒတကကလမှာဩလာရိကဆိုတာကဘာတွေကိုဩလာရိကယုတ်ခေါ်လဲအလုံးဒါတော့သိကြလိမ့်မယ်နော်ပတတယုတ်က၅ခုအာယုံယုတ်က9ခုကိုနော်ပေါင်းလိုက်တော့အဲ့ဒီ12ခုကိုဘာခေါ်လဲဩလာရိကယုံရင်ဉာဏ်တဲ့ယုတ်ဒုက္ခမယုတ်ကဉာဏ်တဲ့ယုတ်16ပါးကအကုန်လုံးကဘာလဲဒုက္ခမယုတ်သက္ကုဒတကကလကိုကြည့်လိုက်ပါ စကုဒတကကလထဲမှာဓာကြီးဘယ်နှပါးပါလဲဓာကြီး၄ပါးပထဝီအာဘောတေဇောဝါယောပထဝီတေဇောဝါယောသူတို့ကဩလာရိကအာဘောကဒုက္ခမှဖြစ်နေတာနောက်တစ်ခုအစင်အနံအယတာသူတို့ကဩလာရိကဩဇာဇီဝိတသူတို့ကဒုက္ခမှဖြစ်ပြန်တယ်စကုပ္ပတာကဩလာရိက ဒီတော့သူတို့ခွဲရတာရှောက်ပြီးလက်ညှိုးထိုးပြီးလက်ညှိုးထိုးရမလို့ဖြစ်နေတယ်နော်အဲ့ဒါကြောင့်သူတို့နောက်တနည်းဘာသာပြန်တာကတော့အော်လာရီကပဲဖြစ်ဖြစ်ဒုက္ခမပဲဖြစ်ဖြစ်အကုန်လုံးသာရှုလိုက်အဲ့ဒီလိုဆိုတော့သံဃုတ္တကကလမှာရှိတဲ့ရုပ်ကိုအကုန်လုံးကိုယ်ကပြပြမြင်လို့သူတို့ကအကုန်လုံးရှုနိုင်ရင်လုံလောက်မသွားဘူးလားလုံလောက်ပါတယ်နော်အဲ့ဒီနီးစနစ်ဘာသာပြန်ထားတာလည်းရှိပါတယ်ဒီကြောင့်အော်လာရီကဒုက္ခမအခွဲကတော်တော်လေးရှုပ်ထွေးတယ်အကုသိုလ်မသကုဒောရဝိထိဆိုကြပါစို့ အခွဲကအကုသိုလ်ဝေဒနာကဩလာရိကကုသိုလ်ဝေဒနာကဒုက္ခမပြီးတော့စကုတ္တရဝိထိမဝိဘက်အမြကရတွေကြတော့ဒုက္ခမဆိုပြီးဒီလိုဖွင့်မြန်တယ်ဖွင့်လိုက်တဲ့အခါကျတော့စကုတ္တရဝိထိအတွင်းမှာအကုသိုလ်စောစောတယ်ဆိုလို့ရှိရင်ဟိုဘက်ကပိစ္ဆဒရဝဇံစကုဝိညာဉ်သမရိဆိုင်တရိဏဝုထောဒီထိကသူကဒုက္ခမဖြစ်နေပြန်ဟိုဘက်ကဇောတွေကအကုသိုလ်ဖြစ်ခဲ့ရင်ဩလာရိကဖြစ်ပြန်တယ်ကုသိုလ်ဖြစ်ခဲ့ရင်တော့ဒုက္ခမပြန်ဖြစ်တယ် ဟိုတရားယုံကြတော့ဝိပဿနာဖြစ်တော့သူတို့လည်းတကုမှပြန်ဖြစ်ပြန်တယ်ဒါကြောင့်ဝိသိစဉ်တကုမှကိုပဲဩလာရိကနဲ့တကုမှခွဲရတာကလည်းနည်းနည်းလေးရှုပ်ထွေးတယ်အဲဒါကြောင့်ဩလာရိကဖြစ်ခြင်းလည်းဖြစ်ပါစေတကုမှဖြစ်ခြင်းလည်းဖြစ်ပါစေအကုန်လုံးသာရှုဟိနယုံညာနာဖြစ်ခြင်းလည်းဖြစ်ပါစေပဏိတမွန်မြတ်တာဖြစ်ခြင်းလည်းဖြစ်ပါစေအကုန်ရှုဟိနပဏိတကလည်းအခွဲရတော်တော်များတယ်ဥပမာလူတွေမှာတည်ရှိတဲ့ယုတ်တရားနဲ့နတ်တွေမှာတည်ရှိတဲ့ယုတ်တရားမတူဘူးလူတွေရှိတဲ့ယုတ်တရားကဩလာရိကကျမ်းတယ် ရုပ်ချမ်းနေနတ်တွေရဲ့ပြမာတွေရဲ့ရုပ်တွေကသိသိမ့်မွေးတယ်အဲ့နတ်တွေမှလည်းအစင်းစင်းတစင်ပြီးတစင်သိမ့်မွေးသွားတယ်ပြမာကဘိုးသိမ့်မွေးတယ်ဘလောက်ထိသိမ့်မွေးလဲဆိုဘုရားရှင်လာဖူးတဲ့အခါဘုရားရှင်မှမတ်တရမရက်လို့မရဘူးမြေကြီးတွေအကုန်လုံးဝင်သွားတယ်အဲ့ဒါကြောင့်ဘုရားရှင်ကရုပ်ချမ်းချမ်းဖန်ဆင်းမှဖန်ဆင်းပြီးတော့မှဘုရားရှင်မှစကားတရားမေးမြန်းလျှောက်ထားဖို့အကြံပေးရတယ်အဲ့ဒါလောက်ထိသိမ့်မွေးတယ်ဒါပေမဲ့လူတွေရဲ့ယောဂ ဩလာရိကဆိုတော့လေဟိုဘက်ကတရိษံတွေကရုပ်နဲ့ဆက်လိုက်တော့တရိษံတွေကဩလာရိကလူတွေကဒုက္ခမှဖြစ်ပြန်တယ်တခါအဲတရိษံမှာလည်းအစဉ်စဉ်ဟိုငရဲသားတရဝရရဲ့ရုပ်ကဩလာရိကတခြားတရဝရကဒုက္ခမှစသည်ဖြင့်ဒီလိုခွဲလိုက်တော့တော်တော်ကြီးရှုပ်ထွေးတယ်အဲဒါကြောင့်ဩလာရိက ဖြစ်ခြင်းလည်းဖြစ်ဒုက္ခမှဖြစ်ခြင်းလည်းဖြစ်အကုန်လုံးသာရှုလိုက်ဟိနဟိနပြောတာဟိနဖြစ်ခြင်းလည်းဖြစ် ပဏိတဖြစ်ခြင်းလည်းဖြစ်အကုန်လုံးသာရှုလိုက်အဲ့ဒီသဘောပဲဒုရဝေးခြင်းလည်းဝေးတန်တိကနင်းခြင်းလည်းနင်းအကုန်လုံးသာရှုလိုက်အဲ့ဒီလိုဆိုလိုပါတယ်သို့တော့အတိတ်နာကပြစ္ဆုံပံကိုသူကဗဟိုထားတယ်ဒီတော့အတိတ်မှာလည်းအစ္ဆဒဗိဒရှုရမယ်ဩလာရိကတကုမဟိနပဏိတဒုရတန်တိကရှုရမယ်ပြစ္ဆုံပံမှာလည်းအစ္ဆဒဗိဒဩလာရိကတကုမဟိနပဏိတဒုရတန်တိကရှုရမယ်အနာဂတ်မှာလည်းအစ္ဆဒဗိဒ ဩလာရိကဒုက္ခမဟိနပဏိတဒုရတန္တိကဒီလိုပဲအကုန်လုံးလိုက်ခွဲရှုအောင်အဲဒီတော့အဲ့ဒါကြောင့်အထက်ကရာကဆရာတော်ကြီးတွေကပရိသမီရာမက်ကအထက်ကရာအဖွင့်ခွဲကြည့်ပြီးတော့အတိတ်ပဲဖြစ်ဖြစ်အနာဂတ်ပဲဖြစ်ဖြစ်ပြစ္ဆုတ်ပဲဖြစ်ဖြစ်အစ္ဆဒပဲဖြစ်ဖြစ်ဗိဒပဲဖြစ်ဖြစ်ဩလာရိကပဲဖြစ်ဖြစ်ဒုက္ခမပဲဖြစ်ဖြစ်ဟိနယုံညာနာပဲဖြစ်ဖြစ်ပဏိတမုံမြတ်တာပဲဖြစ်ဖြစ်ဒုရဝေးတာပဲဖြစ်ဖြစ်တဏိကနိတာပဲဖြစ်ဖြစ်အကုန်လုံးသာရှုတော့အဲဒီလိုဆိုတော့နည်းနည်းလေးအသက်ရှုရတာ နည်းနည်းတော့ခြောင်သွားတယ်ဟုတ်လားနှမို့ကလတ်တစ်ခုတည်းမှာကောအောလာရိကဒုက္ခမလိုက်ခွဲရှုရမယ်ဆိုရင်တော်တော်လေးခက်တယ်သို့တော့ဉာဏ်ကသိနှုတ်နေတယ်ဝိပဿနာကဉာဏ်ကသိမထက်ဘူးဆိုရင်တော့အဲဒီလိုပုဂ္ဂိုလ်မျိုးကတော့ခွဲရှုခြင်းရှုလို့ရပါတယ်နော်ကဲအဲ့ဒီရှုခွက်အတိုင်းအစ္ဆဒဗိဒရုပ်တည်နန္ဒီကိုစနစ်တကျကြံ့ကြံ့နန္ဒရှုထပ်ပြီးအတိတ်နာကပိစုံပန်း ဣဇဒဗိဒစသည်ဖြင့်21မျိုးသောအထီးအားအဖြစ်ဒီနေတဲ့ရုပ်တည်နံနေလဲရှုတတ်ပြီဆိုရင်တော့ဘုန်းကြီးတို့များသောအဖြစ်သင်ပေးတာကတော့ရုပ်တတ်တဲ့ပြန်ရှုခိုင်းတယ်နံတတ်တဲ့ပြန်ရှုခိုင်းတယ်အတိညာကတန်ရှင်းလာပြီဆိုရင်ရုပ်နဲ့နံတွဲပြီးတော့လည်းရှုခိုင်းတယ်အဲ့ဒီလိုရှုတတ်ရင်တော့ညာကတော်ထက်သွားပြီအဲ့ဒီလိုထက်တဲ့ပုံကိုယ်တွေကိုနောက်ထပ်တဆင့်ဘာအသင်ခိုင်းလဲဆိုတော့အဲ့ဒီပြိဿသမုပ္ပါအင်္ဂါရတ္တိကိုအရှုခိုင်းရတယ်ဥပမာ အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်အလုံးပြောခဲ့ပြီးပြီအဝိဇ္ဇာကသူကတလုံးနဲ့မဖြစ်ဘူးရှင်ဘက်စိတ်စိတ္တိတွေနဲ့ဝိသိစဉ်အတိုင်းဖြစ်တယ်အဲ့ဒီဝိသိစဉ်အတိုင်းမနောရေပုံရအဖြစ်မနောရဝဇန်ဇောခုနှစ်ကြိမ်ဖြစ်တတ်ပါတယ်ဒရာယုံကြခြင်းလည်းကြမယ်မကြတော့လည်းရှိမယ်ကြလည်းကြတဲ့အတိုင်းမကြလည်းမကြတဲ့အတိုင်းအဲ့တော့အဝိဇ္ဇာကိုအနိစ္စလို့ရှုတယ်သင်္ခါရကိုလည်းအနိစ္စလို့ရှုတယ်အဲ့တော့အဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်တာလေးကိုခွင်းဆက်ကလေးတော့နည်းနည်းလေးမြင်အောင်ကြည့်ရတယ် အဲ့ဒါကြည့်ပြီးတဲ့အခါမှာသင်္ခါရလည်းအနိစ္စသင်္ခါရကြောင့်ဝိညာဉ်ဖြစ်တဲ့အဲ့ဒါသင်္ခါရလည်းအနိစ္စဝိညာဉ်လည်းအနိစ္စအဲ့ဒီလိုအနိအဖြစ်ပရိစ္ဆေသမုပ္ပါအင်္ဂါရဲ့7ခု12ခုလုံးကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာအရှုခံရပါတယ်နော်အဲ့ဒီတော့ဟိုဘက်မှာဇာတိစရာမရဏဆိုတာအနာဂတ်မှာရှိနေတယ်အဲ့ဒီဇာတိစရာကအနာဂတ်ပရိသန္တိခန္ဓာ၅ပါးကိုလည်းဇာတိလို့ခေါ်တယ်ဒါသမုဒိသစ္စာပဲကြံနေတဲ့ဘဝတရားဘဝတရားရောက်မှဖြစ်ပေါ်နေတဲ့ ခန္ဓာတွေကိုတော့သရမရဏဆိုပြီးတော့ဟိုသေတာကတော့မရဏပေါ့အဲဘဝတစ်လျှောက်ဖြစ်ပေါ်နေတဲ့ခန္ဓာတွေကိုလည်းသရဆိုပြီးဒီလိုသုံးတယ်သို့တော့ဒီဝိပဿနာဘိုင်းမှာကတော့သူကဇာတိသရမရဏကခန္ဓာငါးပါးတို့ရဲ့ဖြစ်မှုတသက်ကိုလည်းဇာတိလို့ခေါ်တယ်တိမှုထိကာလကိုသရလို့ခေါ်တယ်ပြတ်မှုတသက်ကိုမရဏလို့ခေါ်တယ်အဲဒီအဲ့ဒီချုပ်ခွက်ကတော့ဝိပဿနာမှာလွင်ရင်းဖြစ်ပါတယ်အဲ့ဒီအဲ့ဒီခန္ဓာငါးပါးတွေကဘဝတစ်လျှောက်ဇက်တိုက်ဖြစ်နေတော့အဲ့အနာဂတ်ဘဝတစ်လျှောက်မှာတည်ရှိတဲ့ဒီခန္ဓာငါးပါးတွေကိုရှုရမှာဖြစ်တယ် အဲဒီလိုရှုလိုက်တဲ့ကဖြစ်မှုတည်မှုပြတ်မှုကိုသေချာမြင်ခဲ့ရင်ဇာတိစရမရဏအနာကခန္ဓာ၅ပါးရဲ့ဇာတိစရမရဏရှုခဲ့ပြီးသွားတယ်ဒီတော့ဒီပရိစ္ဆာသမုပ္ပါအင်္ဂါရကိုရှုတဲ့အပိုင်းမှာယောဂီပုဂ္ဂိုလ်တွေကအတိတ်ကပိစုပန်ရဲ့အနာဂတ်ကဒါကိုကိုယ်ပြပြနားလည်ဖို့လိုတာပေါ့ဒီတော့အဝိဇ္ဇာနဲ့သင်္ခါရကအတိတ်သက်သက်ဝိညာဉ်နာယုတ်တရဏဖတ်တာဝေဒနာတဏှာဥပါဒံဘဝဘဝအထိကသူကပိစုပန်ဇာတိတရမရဏကအနာဂတ်သက်သက်ပဲအဲဒီ ဘဝသုံးခုကိုဂွင်းဆက်ပြီးတော့ဘုရားရှင်ကဟောထားတာဟောထားလိုက်တဲ့အပိုင်းမှာဒီရှုခွက်မှာကတခါတည်းံပုံစံပြောင်းသွားတယ်ပုံစံပြောင်းတော့ကဘဝဥဒိယပြညံလောက်ရောက်ပြီဆိုရင်အဲ့ဒီအဝိဇ္ဇာကိုခဏပစ္စုပန်ဆိုင်အောင်မြင်အောင်ကြည့်ရတယ်ဥပမာဇော9တန်မှာဒီအဝိဇ္ဇာကပါနေတယ်ဇော9တန်လုံးကိုရှင်းရှင်းလင်းလင်းမြင်ရမယ်ဇောတစ်ခုတစ်ခုမှာစစ်စစ်တဲ့အလုံး20ချင်းအလုံး20အဝိဇ္ဇာနဲ့တကွရှင်တွက်ဖြစ်တဲ့စစ်စစ်တဲ့အလုံး20ကိုကြာကြာနာမြင်ရမယ်ခဏပစ္စုပန်ဆိုင်အောင်မြင်ရမယ် ဒါဥရိယပြညာရောက်တယ်ဒါဒီရှုွက်ပဲဒါပြင်းနဲ့သမထနာညာမှာကတော့ तू ကနည်းနည်းလုံးထွေးမှုရှိခြင်းလည်းရှိမယ်ဟိုခဏပစ္စုပန်ဆိုင်အောင်ရှုနိုင်တာလည်းရှိခြင်းရှိတယ်မရှုနိုင်သေးတာလည်းရှိခြင်းရှိတယ် तू ကနှစ်ခုရောနေသေးတယ်တိုးတော့ဟိုဘက်ကဥရိယပြညာရောက်ပြီဆိုရင်တော့ तू ကအတိညာကိုတန်တန်ရှင်းရှင်းချင်းစိတ်တခဏတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်တာကိုကြာကြာနာမြင်အောင်ရှုအပ်ပါတယ်နော်အဲ့လိုရှုလိုက်တဲ့အပိုင်းမှာခဏပစ္စုပန်ဆိုင်အောင်ရှုရတယ် ခဏပိစုံပန်ဆက်အောင်ရှုရတဲ့အခါကျတော့အဲ့ဒီမှာသုံးနိုင်ပိစုံပန်အကြောင်းလေးကိုဘုန်းကြီးနည်းနည်းပြထပ်ပြောချင်ပါတယ်ခဏတရားပြိပန္နဥပဒိဖြင့်ခဏ၃ပါးအပေါင်းကိုလှမ်းပြီးရှုလိုက်လို့မြင်ပြီးဆိုရင်အဲ့ဒါဝိဇ္ဇာရဲ့ပစ္စုပန်ကိုကိုမြင်တာပဲဒါဝိပဿနာမှာဆိုလိုတဲ့ပစ္စုပန်ဒီအဝိဇ္ဇာဟာအတိတ်ကဖြစ်ခဲ့တာမှန်တယ်ဒါပေမဲ့အတိတ်ကဖြစ်ခဲ့တဲ့ဒီအဝိဇ္ဇာကိုလှမ်းရှုလိုက်တဲ့အခါမှာသူ့ရဲ့ဥပဖြစ်မှုကိုလည်းမြင်တယ်တည်မှုထီကိုလည်းမြင်တယ်ပြတ်မှုပင်ကိုလည်းမြင်တယ် အဲ့ဒီလိုခဏသုံးခုကိုလှမ်းရှုလိုက်လို့မြင်ပြီဆိုရင်ဒါပစ္စုပန်ဆိုက်သွားတာပဲဒါပစ္စုပန်တဲ့တယ်လို့ခေါ်တယ်အဲ့ဒါမှပစ္စုပန်တဲ့တာဒီပစ္စုပန်တက်တက်ကလေးရှုတာကိုပစ္စုပန်တဲ့တယ်လို့ပြောတာမဟုတ်ဘူးအဲ့တော့အတိတ်တော့မှန်တယ်အတိတ်ကဖြစ်ခဲ့ပေမဲ့လို့ဒီတရားကိုလှမ်းရှုလိုက်တဲ့အခါမှာအကုန်လုံးဥပတိပင်မြင်ရင်ဒါပစ္စုပန်ကိုမြင်လိုက်တာပဲသူ့ရဲ့ပစ္စုပန်ပဲအလားတူပဲသင်္ခါရကိုလှမ်းရှုတယ်သင်္ခါရဘက်ကိုရှုလိုက်တဲ့အခါမှာလည်းသူ့ရဲ့ဥပတိပင်ကိုစနစ်တကျလှမ်းပြီးမြင်တယ်ဆိုရင်ဒါပစ္စုပန်တက်သွားတာအဲ့တော့သင်္ခါရမှာလည်း ကိုထူထောင်ခဲ့တဲ့သင်္ခါရကကုသိုလ်လူသားတွေအတွက်ကတော့အများစုကသင်္ခါရကကုသိုလ်သင်္ခါရပါနော်ဒီကုသိုလ်သင်္ခါရကရေပုံရအဖြစ်တော့တချို့မှာစိတ်စရိတ်34လုံးရှိတယ်တချို့မှာတော့ပီတိမပါတဲ့အတွက်စိတ်စရိတ်33လုံးရှိပါတယ်ညာမပါတဲ့ပုဂ္ဂိုလ်ကတော့ရှားပါတယ်နော်သို့တော့တခါတရံကြတော့ခုနကလိုကရုဏာတို့သို့မဟုတ်မုဒိတာတို့ပါခဲ့ရင်တော့စိတ်စရိတ်35လုံးအထိရှိတတ်ပါတယ်အဲဒီစိတ်စရိတ်ကလေးတွေကို ဥပတိပင်မြင်အောင်ကိုယ်ကလှမ်းဆူအောင်ဒီသင်္ခါရလည်းဒါအတိတ်ကဖြစ်ခဲ့တာတော့မှန်တယ်အတိတ်ကဖြစ်ခဲ့တဲ့ဒီသင်္ခါရကိုလှမ်းကြည့်လိုက်တဲ့အခါမှာတို့ရဲ့ဥပတိပင်ကိုစနစ်တကျမြင်ပြီဆိုလို့ရှိရင်တော့ဒီဥစ္စာကပိစုံပန်ဖြစ်သွားတာပဲနော်ပိစုံပန်တဲ့သွားပြီအဲ့ဒီအတိုင်းပဲဝိညာဉ်နာယုတ်တာလရဏဖတ်တာဝေဒနာတနာဥပါဒံဘောအကုန်လုံးရှုရမှာတိုးတော့ဒီဝိညာဉ်ဘိုင်းကတော့နှစ်နည်းရှိပါတယ်ဘုန်းကြီးတို့သုတ်တန်နည်းနဲ့အဘိဓမ္မာနည်းသုတ်တန်နည်းကတော့ ဝိညာဉ်နာယုတ်တလနာဖတ်တာဝေဒနာဒီ၅ခုကဝိဘက်တရားတွေပဲအကုသို့အကုသို့မပါဘူးနော်ဝိဘက်သက်သက်ပဲအဲ့ဒီဝိညာဉ်တွေကပြိဏာနေဝိညာဉ်ကနေစပြီးတော့ဘဝတလျှောက်ဖြစ်တဲ့ဝိညာဉ်အလုံးပါတယ်ဝိဘက်ဝိညာဉ်အလုံးပဲဒါသုတ်တန်နည်းပဲနော်အဘိဓမ္မာနည်းကတော့အဲ့ဒီပြိဏာနေဝိညာဉ်ကိုဥစားပေးပြီးဟောထားပါတယ်သို့တော့နောက်ထပ်ဗုဒ္ဓဝိညာဉ်တွေအတွက်လည်းမြတ်စွာဘုရားတဏှိထဟောထားတာလည်းရှိပါတယ်နော်အဲ့တော့ဒီသုတ်တန်နည်းနဲ့အဘိဓမ္မာနည်းနဲ့ကိုဟာချက်က သုတ်တန်ကြီးကစိတ်တက္ခဏနည်းနည်းခြားတယ်ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်သို့တော့အဲ့ဒီဝိညာဉ်နဲ့နာခေါ်တဲ့စေတသိက်တွေကစိတ်တက္ခဏတစ်ခုအတွင်းမှာပြိုင်တူဖြစ်ကြတာဒါပေမဲ့အတိညာတန်းရှင်းအောင်ခွဲရှုတာပဲအဲ့တော့ဝိညာဉ်ကြောင့်နာဖြစ်တဲ့ရုပ်ဖြစ်တဲ့ရုပ်ကအဲ့ဝိညာဉ်ရဲ့မိယာဝုထုရုပ်ဒီစေတသိက်တွေရဲ့မိယာဝုထုရုပ်အာယုံရုပ်ရှိခဲ့ရင်အာယုံရုပ်အဲ့ဒီရုပ်နာယုတ်တွေဖြစ်တာကိုမြင်အောင်ရှုရမယ်အဲ့လိုရှုတဲ့အပိုင်းမှာဘဝတခြားဝိဘဝဝိညာဉ်တွေကိုအကုန်လုံးရှုရမှာဖြစ်တယ် အဲဒီတော့ဘဝတစ်လျှောက်ဖြစ်တဲ့ဝိဘဝิญဉ်တွေကခုနကသကုဒ္ဒရာဝိထီမှာလည်းရှိတယ်သောတာဒ္ဒရာကန္တရာဒ္ဒရာ6ပါးလုံးမှာရှိတယ်ရှိနေတဲ့ဝိထီ6မျိုးလုံးမှာရှိတယ်အဲဒီ6မျိုးလုံးမှာရှိတဲ့ဝိဘဝิญဉ်တွေကိုလိုက်ရှုရမှာဖြစ်တယ်သို့တော့ဘဝတစ်လျှောက်မှာသကုဒ္ဒရာဝိထီပေါင်းကလည်းအများကြီးသောတာဒရာဝိထီတွေကလည်းအများကြီးကိုယ်အောင်လိုက်ရှုမလားဆိုမရှုနိုင်ရှုလိုက်နိုင်တာနည်းနည်းလေးပါနော်အမျိုးစားကိုတော့ကိုယ်အောင်လိုက်ရှုရတယ်အဲ့ဒီလိုရှုလိုက်တဲ့အပိုင်းမှာလည်းသူတို့ရဲ့ဥပ္ပထီပင်ကိုစနစ်တကျမြင်အောင်ကြည့်ရပါတယ်နော် တဏှာဥပါဒံဆိုတာကတော့ဘုန်းကြီးတို့ပြစ္ဆုတ်ဘုံမှာထူထောင်နေတဲ့အနာဂတ်အတွက်ထူထောင်တဲ့အကြောင်းတရားတွေပဲနော်ဒီတော့ဒီတဏှာနဲ့ဥပါဒံဖြစ်ပြီဆိုလို့ရှိရင်ကာမဘဝဆိုတာလည်းဖြစ်လာပါတယ်ကာမဘဝဖြစ်ပြီဆိုရင်သင်္ခါရကပါပြီအဝိဇ္ဇာပါပြီနော်အဝိဇ္ဇာနဲ့ဥပါဒံသင်္ခါရကံတွေထပ်ဖြစ်တော့အဲ့ဒီဝိသိစိတ်အစဉ်တွေကိုလည်းစနစ်တကျပြန်ရှုရပါတယ်နော်အဲ့ဒီလိုရှုလိုက်တဲ့အခါမှာဟုတ်ဇာတိဇရာမရဏအထိရှုရရှုလိုက်လို့သူတို့ကအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးနာတင်ပြီးရှုလိုက်တဲ့အခါမှာ အဲဒီဇာတိဇရာမရဏအထိကသမထရဉာဏ်ပိုင်းမှာရှုတယ်ဥရပြဉာဏ်ပိုင်းရောက်တော့ဘဝမှာပဲရပ်သွားတယ်ယထာကအကြောင်းကအတူတူပဲအတိပဲအတူတူပဲနော်အတိပဲတူတယ်ဆိုတာကဘုန်းကြီးထပ်ပြောမှာဘဝမှာကမ္မဘဝဥပပတ္တိဘဝဆိုပြီးနှစ်ခုရှိတယ်ဒါအဲ့ဒီမှာကမ္မဘဝဆိုတာကခုနကသင်္ခါရရဲ့စွမ်းအားကမ္မဘဝကမ္မဘဝကိုရှုကျင်တယ်ဆိုလို့ရှိရင်တော့ဟိုတလောကရှင်းခဲ့ပြီးပါပြီဝိပဿနာရှုတဲ့အပိုင်းမှာကမ္မတတ္တိကဝိပဿနာရှုလို့မရဘူးမရတဲ့အတွက် သင်္ခါရနဲ့ဝိနည်းစဉ်တစ်ခုအတွင်းမှာဖြစ်ပေါ်နေတဲ့နံတရားတွေကိုဆိုစေတနာကဥမာကာမဘဝကြံနေတဲ့စေတသိက်တွေကစိတ်စေတသိက်တွေကသင်္ခါရအစသည်ဖြင့်ဒီလိုခွဲတဲ့အခွဲတိုင်းအဲ့ဒီဝိပဿနာဉာဏ်နဲ့အဲ့ဒါတွေကိုမြင်အောင်ရှုရတယ်ရှုလိုက်ပြီးတဲ့အခါမှာဥပ္ပဒိဘဝဆိုတာကတော့အနာဂတ်ဇာတိပဲအနာဂတ်ဇာတိဖြစ်တော့အဲ့ဒီဇာတိခေါ်တဲ့ခန္ဓာ၅ပါးကိုအနာဂတ်ခန္ဓာ၅ပါးကိုဝိပဿနာရှုနိုင်ရင်ဘုရား ပသမဒနာညာကနဲ့ဥရိယပြညာကဘာမှမကွာဘူးဒါပြင်လည်းအဲ့ဒီဒီမှာကွာတာကတော့ခဏပစ္စုပန်မြင်အောင်သေချာကြည့်ပြီးရှုရပါတယ်နော်ခိကတော့ဘာပြောလဲအတိတ်ကမဖြစ်သေးဘူးမဖြစ်တာဘယ်လိုလုပ်ရှုမလဲအနာကအဲအနာကကမဖြစ်သေးဘူးမဖြစ်သေးတာဒီဘယ်လိုလုပ်ရှုမလဲဆိုပြီးဒီလိုပဲချထားတာလက်တွေရှုလို့ရပါတယ်ညာကယောဂီသူပြောတော့ပါတယ်နော်ဒီသူ့မှာအနာကကတခုပဲရှိပါတယ်တချို့ယောဂီတွေကတော့အနာက၃ခုအထိရှိတတ်ပါတယ်တချို့ယောဂီကတော့မရေတွက်နိုင်ဘူး ဘာဖြစ်လို့လဲဟမ်ဘာဖြစ်လို့ဆိုတော့နောက်တော့ဘုန်းကြီးတရားဆုံးတဲ့အခါထပ်ပြောမယ်သူကရှင်းခြင်းနဲ့သူတို့ကိုရှင်းခြင်းလို့ရှင်းတာပါကိုကတိုးခြင်းနဲ့ဆိုရင်တိုးလို့ရပါတယ်ဟုတ်တယ်မလားကိုကရှင်းခြင်းနဲ့ဆိုရင်တော့ရှင်းတော့ဗောရတော်တရားတို့လိုပဲလိုက်ပြီးတော့ပဲဟုတ်တယ်မလားရတော်တရားဘယ်လောက်ထိလိုက်ရလဲလေးသိခြင်းနဲ့ကဘာတသိမ့်မကဘူးသူလိုက်ရတယ်သူကရှင်းခြင်းတာဟုတ်တယ်မလားသူတိုးခြင်းနဲ့ဆိုလို့ရှိရင်တော့တိုးလို့ရပါတယ်ကဲ အဲ့ဒီမှာအဲ့ဒီလိုဝိပဿနာတွေစနစ်တကျရှုတတ်ပြီးခဏပစ္စုပန်လဲစိုက်ပြီး ဆိုတဲ့အခါမှာဘုန်းကြီးတို့ဒီနေရာမှာဒီညဘုန်းကြီးတော်40ရှုွက်ဆိုတာလေးကိုနည်းနည်းလေးတော့ပြောချင်ပါတယ်နော် လေးရက်သုံးပါနော်စာမျက်နှာလေးစာမျက်နှာလေးရက်သုံးပါဒါပြင်လည်းနောက်တစ်ခုလေးနည်းနည်းကြံနေတယ်ဘုန်းကြီးအတုပရှုခက်ကလေးမေ့နေတာဝိပဿနာပိုင်းနော်ဝိပဿနာပိုင်းအတုပရှုခက်ကတော့အစ္ဆတဗိဒရှုရပါတယ်နော်ပြီးတော့မိမိခုလိုရုပ်တည်နာနေကိုစနစ်တကျရှုတတ်တဲ့ပုဂ္ဂိုလ်ကသမာဓိလင်းအောင်ကြီးရဲ့စွမ်းအားကအဲ့ဝိပဿနာရှုတဲ့အခါမှာလည်းအလင်းအောင်ကပိုအားကောင်းတတ်ပါတယ်တချို့ယောဂီတွေတော့ဉာဏ်ကသိထက်လာရင် ဝိပဿနာအလင်းရောင်ကဟိုသမထပိုင်းဇံပိုင်းအလင်းရောင်တဲ့ပို့ပြီးအကောင်းတဲ့သဘောရှိတယ်။အဲလိုရှုလိုက်တဲ့အပိုင်းမှာဖိနဘိန္ဒုပမသုတ်တံမှာဘုရားရှင်ကအဲ့ဒီအတုပရှုွက်တစ်ခုဟောထားပါတယ်နော်။အလားတူပဲဘုန်းကြီးတို့ဂိရိမာနန္ဒသုတ်တံဝိဇယသုတ်တံအဲ့ဒီသုတ်တံမေဂိယသုတ်တံအဲ့ဒီသုတ်တံတွေမှာလည်းအတုပဘာဝနာရှုွက်တွေဘုရားရှင်ကဟောထားတယ်။ဟောထားလိုက်တော့ ရှုတာကဒီသေအတုပရှင်အတုပဆိုပြီးတော့နှစ်မျိုးရှိပါတယ်နော်အဲ့ဒီနှစ်မျိုးမှာဘုန်းကြီးတို့နံပါတ်1သေအတုပကိုတော့အရင်သင်ပေးတယ်မိမိဒီဘိုက်မှာကတော့ယောက်ျားမိန်းမခွဲဖို့မလိုဘူးကြိုက်တာရှုလို့ရတယ်နော်မိမိမြင်ဘူးတဲ့အလောင်းကောင်တစ်ခုပေါ့သူတို့ရဲ့ယွန်ရှာဆက်စုပ်ပွဲသဘောရှိနေတဲ့အလောင်းကောင်တစ်ခုကိုပြန်ပြီးအာယုံယူလိုက်ပါသူကအတိတ်ကဖြစ်ခဲ့တာမြင်ခဲ့တာမှန်တယ်ဒါပေမဲ့အဲ့ဒီအတိတ်ကိုပြန်လှမ်းရှုရှုလို့ရနေတယ်နော်အလင်းရောက်တဲ့ထိုးဆက်လိုက်တဲ့ဒီအလောင်းကောင်ပြန်ပေါ်လာတယ် ပေါ်လာတဲ့ပေါ်လာတဲ့အချိန်ခါမှာဒီအလောင်းကောင်ကိုရွှေရှာဆက်စုပ်ပွဲအနေနဲ့မိမိကနှလုံးသွင်းပြီးအတုပအတုပလို့ရှုရတယ်။အဲဒီလိုရှုလိုက်တဲ့အခါမှာအစ္ဆတလည်းရှုရတယ်၊ဗိဓာလည်းရှုရတယ်။မိမိကိုယ်လည်းအလောင်းကောင်ဖြစ်ပြီးပုတ်ပွားနေတာမြင်အောင်ကြည့်ပြီးရှုရတယ်။အစ္ဆတတလည်းဗိဓာတလည်းရှုတဲ့အခါမှာခုနကပြောသလိုပေါ့ခြံတော့မထားနဲ့ဟုတ်တယ်မလားအကုန်လုံးဆက်လိုက်ပြီးရှုရမယ်နော်။တယောက်ခြံထားတာဘာမလုပ်လို့မရဘူး။အဲဒီလိုရှောက်ရှုလိုက်တဲ့အခါမှာတချို့ယောဂီတွေကတော့ ခုနကယုတ်ကလတိကအစ္ဆဒဗိဒရှုနေကြဖြစ်နေတဲ့အတွက်ကြောင့်ဘာဖြစ်လဲချက်ချင်းအမှုံဖြစ်စိုက်လက်ထံနဲ့မကြခင်အမှုံလေးဖြစ်ကုန်တာဖြစ်သွားရင်လည်းဖြစ်ပလိမ့်စေနော်အဲ့ဒီကလအမှုံလေးတွေကိုဓာတ်ခွဲပါရေပုံရအဖြစ်တော့ဒီဗိဒအလောင်းကောင်ရဲ့ယုတ်ကလတိကဥဒ္ဒဇယုတ်ပဲတိုးတော့ခုနကဘုန်းကြီးတခါတုန်းကပြောသလိုပိုးလောက်တွေကတရှိနေအောင်မယ်ဆိုရင်တော့အဲ့ပိုးလောက်တွေရဲ့ကာယအကြည်ဓာတ်အနည်းဆုံးပေါ့ဒါတွေကိုရောရောပြီးတော့တွေ့တတ်တယ် တွေ့လဲတွေ့ပလိစေအကုန်လုံးထိုင်ခွဲလိုက်ထိုင်ခွဲပြီးတော့သူတို့ကအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်တွေအမိရှုအစ္ဆဒလည်းရှုဗိဒ္ဓလည်းရှုဗိအစ္ဆဒမှာလည်းမိမိသိနေတဲ့အခါမှာအလားတူပဲဥဒ္ဒဇရုပ်ပဲနော်ဒီစောကြောင့်ကလတ်တစ်ခုမှရှိတဲ့ဒီစောကြောင့်နောက်ကလတ်တွေအသစ်သစ်ဖြစ်နေတာပဲအဲ့ဒါကိုရှုလို့နည်းနည်းလေးကျဉ်းပ်ပြီးအနိစ္စတလည်းဒုက္ခတလည်းအနတ္တတလည်းဒီလိုရှုလို့ကျဉ်းပ်ပြီးနောက်တစ်ယောက်ပြောင်းရှုနောက်တစ်ယောက်ပြောင်းရှုအကုန်လုံးကျဉ်းပ်ပြီးဆိုရင်တော့ तू ကဘာလုပ်တယ်လဲ ပလဝိညာဏကအတုပအဲ့ဒါကိုဘုန်းကြီးသင်ပေးတယ်နော်အဲ့မသင်ခင်မှာခုနကယုတ်ကလကြီးကိုအနိစ္စဒုက္ခအနတ္တရှုတဲ့အပိုင်းမှာလဲအတုပပါရောရှုလို့ရတယ်ဟိုတလောကပြောပြောခဲ့ပြီးပြီဒုက္ခန္တဒီကလတ်ဒီမှာအဲ့ဒီချင်းကအနတ်ကမကောင်းတော့အတုစီမစင်ကြတဲ့သဘောပူတိပုံသွုံးနေတဲ့သဘောရှိတယ်စရာပြက်နေတဲ့တီမှုထိကာလရှိတယ်မရဏသိခြင်းတရားရှိတယ်ဇာတိရှိတယ်ဖြစ်မှုရှိတယ် စရာတိမှုထိကာလရှိတယ်ပြမှုပင်ကာလရှိတယ်အဲ့တော့ဗျာတိဖြာဏမှုဆိုတာလည်းရှိတယ်နော်အဲ့ဒီသဘောလေးတွေကိုညာနဲ့ရွရှာဆက်ဆုပ်ပွဲသဘောကိုကြည့်ပြီးတော့သူတို့ကအတုပအတုပလို့ရှုနိုင်တယ်ဒါရုပ်အစစ်ကိုလည်းအတုပရှုတာခုနကအလောင်းကောင်အတိုင်းလည်းအတုပရှုတယ်နော်ဒါတစ်ချက်နောက်တစ်ခုကတော့ဘုန်းကြီးတို့32ခုထာတာပဲမိမိမှာတည်ရှိတဲ့32ခုထာတာဒါသဝိညာဏကအတုပနော် မိမိမှာတည်ရှိနေတဲ့32ခုထာတာတို့ရဲ့ယုံရှာဆက်စုပ်ပွဲသဘောဗိဓမှာတည်ရှိတဲ့32ခုထာတာတို့ရဲ့ယုံရှာဆက်စုပ်ပွဲသဘောအဲ့ဒါတွေကိုကြည့်ပြီးတော့လေအတုပအတုပလို့ရှုနိုင်တယ်အဲ့ဒီလိုရှုလိုက်တဲ့အပိုင်းမှာလဲညာကထက်နေတော့မကြခင်ကလအမှုန်လေးတွေဖြစ်ဖြစ်သွားတတ်တယ်ကလအမှုန်ဖြစ်ရင်လည်းအဲ့ကလတွေကိုထပ်ခွဲပေါ့သူကတော့သက်ရှိဖြစ်တဲ့အတွက်ပုံစံတူပဲနော်ဇာပေမှာ44စသည်ဖြင့်နော်ယုတ်ကလအမျိုးအစား၅မျိုးယုတ်အမျိုးအစား44စသည်ရှိတယ်သက်ရှိဖြစ်နေတဲ့အတွက်အဲ့ဒီဟာတွေကို တဆင့်ပြောင်းပြီးတော့ဓာတ်ခွဲပြီးတော့သူတို့ကလည်းအနိစ္စဒုက္ခအနတ္တအတုပလို့ရှုနိုင်တယ်အဲဒီတော့အနိစ္စဒုက္ခအနတ္တအတုပရှုတော့အဲဒီအတုပကခုနကပြောသလိုပေါ့ဒုက္ခန္တအတုစီပုတိနော်မကောင်းတဲ့အနတ္တတိနဲ့ရောနှွေးနေတဲ့မစင်မကြရွှန်ရှားဆက်စုပ်ပဲသဘောလည်းရှိတယ်သူတို့မှာဖြစ်မှုတည်မှုပြတ်မှုတွေလည်းရှိနေတယ်။အိုခြင်းတရားတွေလည်းရှိတယ်၊နာခြင်းတရားတွေလည်းရှိနေတဲ့အတွက်သူတို့ကအနိစ္စဒုက္ခအနတ္တအတုပဆိုပြီးဒီလိုတစ်ခုပြီးတစ်ခုလှည့်ရှုရတယ်။ဗျိုင်းတူသူကတော့မရှုနဲ့နော်။ နိစ္စဒုက္ခအနတ္တအတုပအနိစ္စဒုက္ခအနတ္တအတုပဒီလိုတော့မလုံးနဲ့အနိစ္စတတရှုဒုက္ခတတရှုပြီးတော့အနတ္တတတရှုပြီးအတုပတတရှုဒါအတုပရှုခွက်တစ်ခုနောက်တစ်ခုကဒါသိပ္ပံကလက်ခံလို့တာပဲเนาะသိပ္ပံကလက်မခံရင်တော့သိတော့မလွယ်လှဘူးတင်တယ်ဘုန်းကြီးတို့ခန္ဓာအင်းကပိုးလောက်တင်နေပြည့်နေအဲ့ဒီပိုးလောက်တင်ခန္ဓာအင်းထဲမှာဘာလုပ်ကြလဲခန္ဓာအင်းထဲမှာအိမ်အောင်ပြုတ်ကြတယ်ခန္ဓာအင်းထဲမှာပဲ တာမွေးကြတာခန္ဓာအိမ်ထဲမှာပဲကျင်ကြီးစွန်တယ်သူတို့အပြင်ထွက်မစွန့်ပါဘူးဟုတ်တယ်မလားခန္ဓာအိမ်ထဲမှာပဲကျင်ကြီးစွန်တယ်ခန္ဓာအိမ်ထဲမှာပဲကျင်ငယ်စွန့်တယ်ဖျားရင်နိုင်ရင်ခန္ဓာအိမ်ထဲမှာပဲစိတ်ကူတယ်လေရင်လည်းခန္ဓာအိမ်ထဲမှာပဲအတုပချတယ်မဟုတ်ဘူးလားအဲဒီတော့ခန္ဓာအိမ်ကိုကြည့်လိုက်လို့ရှိရင်ပိုးလောက်တွေနဲ့ပြည့်နေပြီးတော့မိမိတို့ရဲ့ခန္ဓာအိမ်ကပိုးလောက်တွေရဲ့အိမ်တော်များတမ်းမွေးရအိမ်လည်းဟုတ်တယ် ကလေးမွေးတဲ့နေရာလည်းဖြစ်တယ်မကြမ်းမမိုင်ဆေးုံတက်ဖို့နေရာလည်းဖြစ်တယ်ကျင်ကြီးစွန့်ဖို့အိမ်လည်းဖြစ်တယ်ကျင်ငယ်စွန့်ဖို့အိမ်လည်းဖြစ်နေတယ်။သေရင်အတုပချတဲ့တုတ်တန်ကြီးလည်းဖြစ်နေတယ်။ဘယ်နဲ့တော့ယုံဖို့မကောင်းဘူးလား။အဲ့ဒီသဘောကိုညံနဲ့ကြည့်ရတယ်နော်။ညံနဲ့ကြည့်ပြီးသူတို့ကလည်းအတုပအတုပလို့ရှုပေးရပါတယ်။အဲ့ဒီလိုအတုပလို့ရှုလိုက်တဲ့အပိုင်းမှာဒီပိုးလုံးတွေလည်းအကုန်လုံးကလပ်အမှုံဖြစ်သွားတတ်တယ်။ကလပ်အမှုံဖြစ်ခင်ပိုးလုံးတွေနဲ့တကွမိမိခန္ဓာအိမ်မှာတည်ရှိနေတဲ့ယုံတွေကို ဓာတ်ခွဲပရမတ်ကိုညာမြင်ဆိုင်အောင်ဓာတ်ခွဲဓာတ်ခွဲပြီးတော့အဲရုပ်ပရမတ်တွေကိုလည်းအိဋ္ဌဒုက္ခအနတ္တအတုပပြန်ရှုနိုင်တယ်။ဘာလို့လဲရွှန်ရှားဆက်စုပ်ဝဲအနတ္တတွေပြည့်နေတယ်နော်။နောက်တစ်ခုကဝိကျင်တရားပရိသန္တိနေတဲ့ဒုပရိသန္တိနေခြင်းဆိုတဲ့ဖြစ်မှုတည်မှုပြည့်မှုတွေရှိနေတယ်နော်။အဲဒီတော့ဖြစ်မှုတည်မှုပြည့်မှုတွေရှိနေတဲ့အတွက်တို့ကလည်းအကုန်လုံးအတုပလုံးရောရှုနိုင်ပါတယ်နော်။ဒါကအတုပရှုခွက်ပဲရှင်အတုပနဲ့သေအတုပပဲနော်။ အဲ့ဒီရှုွက်တွေကိုစနစ်တကျသေချာရှုနိုင်ရင်တော့ယောဂီပုဂ္ဂိုလ်တွေဟာမိမိခန္ဓာအိမ်ပေါ်မှာတရုတ်တရားနဲ့တွေ့တာမေမောနေတဲ့စိတ်ဓာတ်ကလေးတွေတဖြည်းဖြည်းတော့ညော်နေသွားတတ်ပါတယ်နော်အဲ့လိုရှုွက်တွေအောင်မြင်တဲ့အချိန်ခါမှာဟောဒီတောလေးဆွေရှုွက်ကိုများသောအားဖြင့်ဘုန်းကြီးတို့သင်ပေးပါတယ်နော်အဲ့တော့တောလေးဆွေ